လောကဓာတ်တလွာမြတ်ခရာအတန်းကြာဟုခရင်ဤလောကဓာတ်တလွာမြတ်တရားအတန်းကြာဟုခရင်ဤလောကဓာတ်တလွာသံဃာများအတန်းကြာဟုခရင်ဤဤသို့သုတ္တတပိတကံယုတ်တမိကေ သာသနာဝကနာယုသုဒ္ဓတဗုဒ္ဓဒေသနာပါတိကာရှိတိဖြင့်လျောညီစွာဗျာရိယသံဃာယနာသုံးပါးအတန်တို့ကဝေကဝါနှုံးလေကြာလိယထာဘုရားဝေဟပါဝေတိယခုအခါခင်ရသွားသောဗျာရဏဗျာရဏသံဃာယရဏ ရဏသုံးပါးကိုအာရုံပြု၍လောက်ချီမောချီပေါ်ပူဇော်ပူမြတ်မှာသောဘရောချရတဲ့ကနာမကုသိုလ်ကစေတနာမိမိတို့မြို့ရွာအင်္ဂိဟာဝေယတနာသုံးပါးချရာမိပါတတိဝဝုတို့ကိုနေရာခြင်းနေရှင်နာဝရ ဤအနိစ္စအောင်ယုတိဝပြုစုလဝေချတဲ့နိပါဒနာသာဝရဥဒုက္ခစေတနာမိမိတို့မြို့ရွာသာသနာကိုဆောင်ပြတော်မူရသည်သံဃာတော်ပေါင်းရှင်ကောင်းတို့နှင့်အာသနာတော်ဝင်သီလရှင်တို့အား မြေမပြတင်မဆွမ်းကြောင်းရှင်လျာတော်ပြည့်စည်တို့ဖြင့်ထောက်ကဲ့လူတန်နေကြတဲ့အာလာကုသိုလ်ကာစေတနာယခုဘာသာနာဓမ္မသဘေမတရားရှင်မိထွန်းကြီးပူဇော်ခြင်းဒီပါဒနာရေဟောအလူသကုဒါနာမျက်ရှိအလူသာချက်သက်သာချက်ပူဇော်ခြင်းသာသာနာအလူ ဝေယမေဓမ္မနာတို့ဖြင့်လူတာယာခြင်းဘုဖာဒါနာဘာအလုမောတော်ဤဖြင့်မိစ္ဆာဒုသောပြကိုရတရားရတနာယေအလုကုတုကစေတနာသောမဓမ္မဘုရားတော်အောင်တော်နိနိသင်္ကေပင်္ဂာသူတော်ကဓမ္မပဇာသင်္ကမြစ်တုံနေနဝကမ္မကြောင့်ဝိတသာသူဝင်တင်တော်သောကျဲ့တို့ကိုဤရှိရာမှာ မန္တဝရိညီမလူတို့ကယူမဟာတိတက်ခွဲဆောက်လုပ်ပြီးရေရှင်တော်အတွက်ကြောင်းဝင်တဲ့သိမ့်မြေတော်မှာဘုရားမဟာတောင်ရမောရမြိုင်မြို့ဥပိုလ်ဤကောင်းရင်ဒီမိသားစုတို့ကရေရှင်တော်အတွက်တောင်ရမောရမြိုင်မြို့ဥရှင်မြတ်တော်ပြည့်မြတ်မိသားစုတို့ကရေရှင်တော်အတွက်ကြောင်းဝင်တဲ့တောင်းတော်ကိုလူတိုင်းရဲ့ဒါနာဥပုပ္ပဒေတနာအရိတိတော်လူရှင်တို့က ဓမ္မဒါနဓမ္မပူဇာရေးခြင်းတော်တွဲထွန်းတရားတဲ့ဒါနကုသိုလ်ပါစေကနာဗျာဝတိမြအောင်ဘဂဝတ်ရဲ့ဆောင်ပြုပန်းရခြင်းဝိယဝိသတိကဒုကြောင့်များကတရားနာတဲ့ရှိပါတိကဉာဏ်မိခြင်းနဲ့ဘာဝတိကဆောက်ပြီးခြင်းသုံးရတဲ့တိကကုသိုလ်ပါစေကနာဟောကြားတရားကိုနိုင်ခြင်းဓမ္မသမဏကုသိုလ် ဘုရားဝကြီးဆုံးနေရပါလက်တွေ့ရှိပါအထုံးကြရမပါဝနာမေယဘုံမြပရိယာကောင်းမှုရှိရနာမိမိတို့ကုသိုလ်ကိုမျှဝေခြင်းဗတ္တိကာနာဒုရမကုသိုလ်ကိုသာသူခေါ်ခြင်းပါတံမောဒနာသာရှိသောကောင်းခြင်းမင်္ဂလာကုသိုလ်ရှိရနာတွေကြောင့်မိမိတို့မြို့ရွာသာသနာကိုဆောင်ရွက်တော်မူ သာသနာတော်ဝင်မိသားရှင်များမြို့နေသူပေါင်းရွာနေသူပေါင်းအိမ်နေသူပေါင်းမြတ်မောင်မြာနာသူတော်ပေါင်းတို့၏ကိုယ်ပင်ကိုယ်ပါနထာနာတို့၌အပေါင်းတော်ဝိနေတ္တတန်ဆွဲအန္တရခသိကိရဉ္ညာဝိပွာညာ၍အသက်ရှင်ရာကိညာမှချမ်းသာခြင်းစာရှိတော် ဒိဋ္ဌမင်္ဂလာကောင်းကျိုးချာပြားနှင့်မေဖို့နိဗ္ဗာန်ကိုဝိညာဉ်တော်ဆိုင်ရောက်မြတ်မောက်ပြုလွယ်နိုင်မြပါစေ။သာမန်တေ गच्छामि धनन्तरणं गच्छामि धनन्तरणं गच्छामि တိယံမိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံမိဓမ္မံတရဏံဂစ္ဆာမိဒုတိယံမိသံဃံတရဏံဂစ္ဆာမိဒုတိယံမိဗုဒ္ဓံ သုဒ္ဓံတရဏံဂိသာမိကာရိယံမိဓမ္မံတရဏံဂိသာမိကာရိယံမိသာကံတရဏံဂိသာမိကာရိယံမိဘုဒ္ဓံတရဏံဂိသာမိကာရိယံမိဓမ္မံတရဏံဂိသာမိကာရိယံမိသာကံတရဏံဂိသာမိသုံးကြိမ်ဖယားသုံးကြိမ်ဖယားဘုံကိုပွားဘုံကိုပွားနှလုံးသားဖယားတဲ့ပါဤနှလုံးသား သုံးကြိမ်တရားသုံးကြိမ်တရားဘုံကိုပွားဘုံကိုပွားနှလုံးသားဖရာတေပါဤနှလုံးသားဖရာတေပါဤသုံးကြိမ်သာငါမြာသုံးကြိမ်သာငါမြာဘုံကိုပွားဘုံကိုပွားနှလုံးသားဖရာတေပါဤနှလုံးသားဖရာတေပါဤ96ပါး96ပါးနှလုံးသားနှလုံးသားဖရာတေပါဤဖရာ 4904ပါ4904ပါကုသိုလ်ပွားကုသိုလ်ပွားနှလုံးသားဖရာတေပါ၏နှလုံးသားဖရာတေပါ၏ဒီကေကထရောဤခောဘုရောနာမသာဒလုံးဖရာတဆူလို့သတ်မှတ်တော်မူခဲ့ကြအဲ့ဒါနဲ့ဘုရားကိုယ်တော်တိုင်ရဲ့ဗျာဒိတ်ချက်ပါ။နောက်လေးလားလုံမနိဗ္ဗာန်သာမန်ဆိုတော့ ဆေအနန္ဒကအာယဝေဟိပေရောမိတရတိလိုယုံကြည်လေသာအာထာတဲ့ဘုရားမရှိရင်ဘုရားအာချရာတဲ့ဘုရားကနာတောင်းပြီးတော့လိုက်နာကျင့်သုံးရမလဲအဲဒီလိုဖြစ်တဲ့အခါမြတ်စွာဘုရားကယောဟောအာနန္ဒဘုရားကမောဇံယောသာတိနိသောပညာတော်ကောင်းမှရှိတတ်တာ ဒီဝအာနန္တမကြောက်ကြနဲ့မစိုးရိမ်နဲ့မပူပါနဲ့အာမငယ်နဲ့ဘာဗျာ45ပါးဟောခဲ့တဲ့သုတ်တမိနေပြီးဓမ္မတို့သည်ဘာဝိကသုံးသွင်းဤက900အင်္ဂါကုဋ္ဌဓမ္မခန္ဓာရှင်သော၄တောင်တို့သည်သင်တို့အတွက်ဆုံးမရစ်မဲ့ငါဗျာပူဇာဆရာဖရာမြဖြစ်ပေတယ်လို့ အဲဒီပြာဒိဋ္ဌကကိုယူပြီးတော့ဧကေကခရောဘုံကောဘုဒ္ဓောနာမစာတလုံးဘုရားတစုကုသလောကောင်းတို့တရဏဂုံသုံးကသုံးချိန်ဆိုပြီးတော့ရွတ်ဆိုလိုက်ရခြင်းဟာစာလုံးရေပါ96လုံးရှိပါဒါကြောင့်နဲ့သုံးချိန်ဘုရားဘုံမောပွားနှလုံးသားဘုရားတေဝဤတဲ့သုံးချိန်တရားသုံးချိန်သံဃာမြတ်ဘုံမောပွားနှလုံးသားဘုရားတေဝဤ သူစုပေါင်းလိုက်တော့ကိုယ်တချောင်းပန်းနှလုံးသားဘုရားတေဝါဤသာတလုံးအဲဒီမှာတဲ့ဘုဒ္ဓသာရဏသတိတလုံးတလုံးဆိုလိုက်ရင်ကုသိုလ်လေးချက်ကိုမြူရသောကြောင့်96ဒီ၄ချက်မြောက်၄ချက်ကိုနဲ့မြောက်လိုက်တော့၄တောင်904ပါအဲ့ဒါကုသိုလ်ကြီးပွားသွားတယ်လို့ ဓမ္မဒေသနာတရားဟောပွဲကိုအကြောင်းပြုပြီးတော့သူတော်ကောင်းတို့ရလိုက်တဲ့ကုသိုလ်စုအဲ့တော့တဲ့ဒီတဏ္ဍာကောသုံးပါးကိုမှန်မှန်လေးဆိုရင်ပဲတမနစ်ခန့်မြလောက်ရှိပါလိမ့်မယ်အဲ့ဒီတမနစ်မှာဖြစ်တဲ့ကုသိုလ်တွေကဘုန်းကဆိုလိုက်96ပါး96ပါးနှလုံးသားနှလုံးသားဘုရားတေပါဤဘုရား တော်904ပါး404ပါးကုသိုလ်ပွားကုသိုလ်ပွားနှလုံးသားဖရာတေပါ၏နှလုံးသားဖရာတေပါ၏ဤသို့အားဖြင့်ဤသို့အားဖြင့်ဘုဝေအားထာယဘုဝေအားထာယရဏဂုံသုံးပါးနှင့်တကွာရဏဂုံသုံးပါးနှင့်တကွာရဏဂုံ ရှောင်ခြင်းကံမှုရှောင်ခြင်းနာနာသွင်းနာနာသွင်းဒီလေသိက္ခာဒိမာဟိဒီလေသိက္ခာဒိမာဟိဘုံမှုရှောင်ခြင်းဘုံမှုရှောင်ခြင်းနာနာသွင်းနာနာသွင်းဒီလေသိက္ခာဒိမာဟိဒီလေသိက္ခာဒိမာဟိဒီမဲ့ဒီကိုမြတ်ရတဘုံကတ်ကုန်ဆရာတော်မူလေဟာနာတိကိမြတ် မြဲသာဝရသူတော်ဘာသက်သာခြင်းတို့ကာကိုခြင်းသာတိမှရှောင်ခြင်းမလို့မိမိတို့တပိတတို့ရနာတို့ဤဘုံတစိတ်ကိုမိမိတို့စိတ်အနာတွေအောင်လို့ဥလာသက်စွာကဝိသာကာတို့အာသူ့ဘုံနေမှာဟဲ့ဝိသာကာဒါနာတို့သည်သူတော်ဘာသက်သာခြင်းမှမြဲရှောင်ခြင်းရသလိုပင်တို့တွေလည်းပဲအဲ့ဒီဘုံတစိတ်ကိုအနာတရားရဲ့လို့ရှောင်ခြင်းညာ ယောရတုအဲတမ္မှုရှောင်ခြင်းဉာဏအသွင်ဒီလေသိက္ခာဒိဋ္ဌာဤဒီလေသိက္ခာဒိဋ္ဌာဤဘုံမှုရှောင်ခြင်းဘုံမှုရှောင်ခြင်းမမြတ်မှုရှောင်ခြင်းမမြတ်မှုရှောင် ရှောင်ခြင်းစိတ်မှုရှောင်ခြင်းအနန္တတိဒီမေတ္တာတိမာယင်မှုရှောင်ခြင်းစိတ်မှုရှောင်ခြင်းအနန္တတိဒီမေတ္တာတိမာညာသာရှောင်ခြင်းညာသာရှောင်ခြင်းအနန္တတိဒီမေတ္တာတိမာယောမှုရှောင်ခြင်းယောမှုရှောင် ရှောင်ခြင်းသိမှုရှောင်ခြင်းခန္ဓာတွင်ဒီကိသိက္ခာသိမာဤသို့အပ်ခြင်းသို့အပ်ခြင်းရှင်းပါသီလကိုရှင်းပါသီလကိုမိမိတို့မိမိတို့ဤရတသည်ဤရတသည်ငါတွင်၌ဤတွင်၌သစ္စာဗျာဤသစ္စာဗျာဤလပါရမီတော်ဤလပါရမီတော်သံဃာတော်တို့ဤသံဃာတော်တို့ ရသိက္ခာကိုဣရသိက္ခာကိုရောသောအဖြင့်၎င်းရောသောအဖြင့်၎င်းဤစင်တော်လူရှင်ဤစင်တော်လူရှင်မကုသလူရှင်မကုသလူရှင်ဓမ္မသဘင်ကျိုးဆောင်တို့၏ဓမ္မသဘင်ကျိုးဆောင်တို့၏သုစေရနာကိုသုစေရနာကိုဘုံမြူသောအဖြင့်၎င်းဘုံသောအဖြင့်၎င်း ရှိသောသောတိပါဤသောတိပါဤရှင်မယရှင်မယအပမဒေနအမ္ပါရိသပါရှင်မယရဲ့ရှုပ်လို့မရဘူးဝါဒနာကပါနေတယ်ဟုတ်လားဒီလေဝါဒနာဆိုတာဘုရားမှာပဲပြဲနိုင်တယ်ဉာဏ်နာလို့တော့မပြဲနိုင်ဘူးတဲ့နော်အဲအဲ့တော့ပြုစရာလို့လည်းအဆုံးလေးတော့နည်းနည်းဝါဒနာပါတယ်ဘယ်လိုပေါ့ဗျာ ကဲဒီနေ့တဲ့ဘုန်းကြီးတို့သာသနာတော်2546ခုဝတ္တတက္ကရီ1364ခုဥတုဝတ္တနာမောရယာတိဘာကောင်းလားပြီကျော်ဆယ်ရက်နေ့ညာတဲ့နာယံကုန်နိုင်ယံဝမျိုးစံကြောင့်မြို့နဲ့အောင်ချမ်းသာရပ်ွက်တိရိမင်္ဂလာလမ်းကံမြေကျောင်းနဲ့ဓမ္မယုံမပြိမာတော်၌ ဟောကြားတော်တရားတော်ကတော့တဲ့ဖိတ်ခေါ်ပါသည်ဥယောဂီတရားပါတယ်လို့ဖိတ်ခေါ်ပါသည်ဥယောဂီတရားအေးအေးအဲ့ဒါဖိတ်ခေါ်ပါသည်ဥယောဂီတရားဆိုတော့ကလေးဘုန်းကြီးတို့ဒီရလည်းပဲဗီဒီယို VCD ပွေတွေ ဟောတဲ့ပုဂ္ဂိုလ်ကိုပြန်ပြန်လှူတယ်အဲ့ဒါဆရာတော်ကြည့်ရအောင်ဆိုပြီးတော့သူသစ္တောဌာနဥပ္ပယောညွန်လွန်လွယ်အေးတို့က VCD ဆက်တလုံးတော့လှူတယ်ဒါပေမဲ့ TV မရှိတော့ကြည့်လို့မရဘူးဟုတ်ကဲ့လားအဲ့တော့ဘယ်တော့ဒီကဝေနေလူလို့တော့မဖြစ်ဘူးဟမ်တွဲဘက်ကလေးပါဒီမှဖြစ်မယ်တဲ့ဟုတ်လား ကြိုက်တော်ပြီတဲ့အဲ့တော့တဲ့ဘုန်းကြီးတို့ကမေတ္တာတရားနဲ့ဒီနေ့တရားပြည့်ွက်မယ်ရှင်ရံပါဠိတုဘောဗုဒ္ဓဓမ္မောရမတုမာနတိသံဃောသဗ္ဗေဒုက္ခယံတုဒေဝမာနိတုဟောတတာဘော င်လာကြဦးတရားဓမ္မနှင့်သံဃာတော်ရှင်ကောင်းတို့ဩတုမကံမြာကြိုက်တရားလှိုင်း၍အာဆိုင်ပြောရှင်တဲ့သူတော်ချင်းတို့အာဘုဒ္ဓသစ္စာလေးရတရားမြတ်ကိုပိုင်းမြတ်ခြင်းနဲ့သိမြင့်မေတ္တာဘုံတကာကြောင့်ဗုဒ္ဓမြေပေမယာရှင်သည် ရှိရန်နေမြမြောင်မတော်လူပါလပလုံပါရိတုယဟုလာသာပမထာ၍မမမသွေဆောင်းလျှောက်တော်မူပါစေကံမောမရိရန်မူရိရန်နိဗ္ဗာန်ပရိယအမြတ်ထင်ပေါ်ချဝတော်တရားတော်မြတ်သည်ဩတမကံတရားဆိုလင်ကြလို့ခြင်းလည်း ဘဝိဟာရိယရှင်ပြပြဖြင့်ယမညသဘေခန္ဓရဲ့တိညာလိုလားတဲ့မြို့သမီးမြို့သားတို့အားကရာနိယောညာဝပကမလအချင်းမြို့သားမြို့သမီးတို့ဤအရိကြာဘူးမောအသွေးတဏ္ဍလိုဣမတံသိဝေတဲ့နှလုံးသားကလေး၌ ကရာနိယောညဘဘေခာမလအချင်းခတိရမတုနာယုမာတာจิตံပွားသောအဖြစ်မမမသွေပြောမြူတော်မူပါစေသာတံသောမကတလေးယံဖလတလေးယံရှေးအောင်မြတ်စွာရိယာနဲ့ယခုရှိတော်မူကြသည် သံဃုရိတွင်ညာသာဃာတော်မြတ်အများသည်ဩတုံမာကန္တယမြတ်ဓမ္မယုံကိုအာယုံညို့ပြောင်းသူတော်ကောင်းစိတ်ဓာတ်ကိန်းဝါကြသည်နေသူတော်ချင်းများတို့အားတရာနိယောညဘပကမလာအချင်းခံသိဒုက္ခလူနာနိဗ္ဗာန်သုံးတန်ဆိုတဲ့ချမ်းသာတော်မြတ်ကို ဓာတုယဟုလာတာပမာထာတကဲ့သို့မမမသွေပေတနာတော်မူပါခြေသာသာဝေကျွေးမဲ့ဥဒုံရှိသမျှအလုံးစုံကုန်သောဒေဝကောင်းကင်မှတည်သောနတ်သစ်ပင်မှတည်သောနတ်ပြင်မှတည်သောနတ် တရားရပုံပုံဘုရားဟောတကယ်ရှိကြကုန်သောနတ်မြတ်နာကောင်နာအပေါင်းတို့သည်ဘောဓမကံမယအကြိုက်တရားလိုက်အထက်ပြောခြင်းတေသူတော်ချင်းတို့အားတရာနိယောညဝဗကမလာချင်းခတိမာနိတုပိမတိယမခအေကြီးချမ်းမြအောင်မုဋ္ဌမသွေ တနာစောင့်ရှောက်မြတ်လို့ကြပါစေကုန်တည်းဆုံးကိုနှလုံးသားကိုနှလုံးသားမြတ်ဖယားမြတ်ဖယားပညာအစဉ်ဆောင်ပါစေပညာ of my Amen. ယနေ့ဖိတ်ခေါ်ပါသည်ကိုယောဂီဆိုတဲ့တရားနိုင်မသကြီးညိုကြပါတော့အဲဒီတော့ဘုန်းကြီးတို့ဒေသနာတော်မှာအာလောကတယောဂတတယောဂန္ထာသဝတ္ထုတော်ဥပါရဏလူယောတာထအထယောရဏတိယောသာရိဝလူတရားဟောနေလောကအတိုင်းဝတ္တနာမတာကိလေသာတ္တဟောတော်ရလောကပါပသင်္ဃဟော လက်သာအထကရာကိုကျွေရတဲ့သင်းညို့ချမ်းမှာမကောင်းတဲ့တရားအုပ်စုအာသဝအောင်ကယောဂစသည်ဖြင့်ပြထားခဲ့အဲ့ဒီတရားစိုးတွေရှိနေရင်ဘုန်းကြီးတို့တရားဓမ္မများအတွေ့ရှင်ရဲ့ဒုက္ခနဲ့အပယ်များရောက်တတ်တယ်။ဒါကြောင့်နဲ့အပ္ပနာအာသဝနာဒီအာသဝမန္တမြ ဩဃယောဂနိဝရဏအဲ့ဒီလိုတရားဆိုးတွေကိုပယ်ချိုးနိုင်ရန်အတွက်သတ္တာရောတတိပဋ္ဌာန်လေးတတိပဋ္ဌာန်တရား၄ပါးတို့ကိုအာရိတပါပွားများအားထုတ်ရမယ်တဲ့အဆိုးတရားများမတွေ့ဖို့တတိပဋ္ဌာန်တရားအားထုတ်ရမယ်အဆိုးတရားတွေမတွေ့ဖို့ဒီဒါကြောင့်မနေ့က သူရသီနဲ့တရေမင်းအပနာတို့ကြားယံမျိုးပွားမယ်ဆိုလို့တို့ဘုရားလာတရားနဲ့ဂျာဝင်တော်မူတဲ့လိုင်တာမိုးမြေစိန်ရွှေတွေနဲ့တွေ့တွေ့သင်စုပဲတခုမြာပြေလုံးနဲ့ဆိုင်သင်မပိုင်ဘူးအခိုင်အမာတရားငါနဲ့ အခိုင်အမာတန်ခါငါနဲ့ချီချဆွဲဆိုတဲ့ဤကိုလီသင်လိုရာမလိုက်ပါပဲဘာသာရောက်ရာသဘောအပြည့်လေးပါကြောင့်ရင်ပြုရှင်တော်ဖြစ်ချင်းနာတိုင်းပြည့်ချင်းတိုင်းမြေမဆိုင်မှုတွေဖြစ်၍နေဤသုံးဝေသာသနာ ဒုံဝေသာသနာထုံးလိုက်ခါတွင်သဘာမြင့်မောက်ကံကောင်းထောက်၍တယောက်ထူးလီဖြစ်ပေသည်ဟုအတိတန်လုံးဆွဲယူသုံးလျက်မြင်ဆုံးမြင်လာဤဘဝဝေလောဘနဲ့တွင်ကျွတ်စရင်မှလောကင်းစိတ်ငါလေးတစ္ဆာကိုယထာဘုဒ္ဓတိတိုင်းလာပြီး ခင်မလွယ်သွေခင်မလွယ်သွေတို့ဖြစ်ချေတော်လေးဝိပေတဲ့တောင်ကျိုးထဲ၍မြုံမြဲမြုပ်အောင်တဲ့ကိုဆောင်လိုက်အမောင်ကြီးလေမိုက်ကြီးတွေကိုရှင်းမြေအလားခန္ဓာငါ၌သုံးမလက်ခံလို့အောင်တကွန်ထူ၍ ဘုံမလက်အနုအောင်လက်ကိုတူ၍အာယူပုံမင်းဟောတဲ့သင်တို့ရှေကင်းပြီးတော်ရှေကင်းပြီးတော်အောင်ကြီးဆော၍မြို့တော်ဝင်ရန်တိပဋ္ဌာဟုမြို့တော်ဝင်ရန်တိပဋ္ဌာဟုလေးတံတကဖွင့်သောအဖြစ် ရှင်မမဲ့ငင်ဆလွန်ရှင်၍ပလင်တပွဲဖိုးလေးသွဲ၌ရှံပဲနိုင်မှဒုက္ခခတ်သိမ်းလုံးဝငြိမ်းမည်အောင်ဂိအမတနိဗ္ဗာန်ပေတကား သုဒ္ဓသီတိအမြင့်နတ်သားနတ်သမီးဘုရားရောက်တဲ့အခါအတိတ်ကြွေးဟောင်းနဲ့ကြံလီပြီးတော့ကိလေသာတရားခြေဆမ်းမှကျုံးလို့ဘုရားကတတိခန္ဓာရတာလေအမြတ်ဖက်အောင်ရလို့တိုက်တာမှုမြေစိန်တွေတွေနဲ့တွေတွေသိစုပြတခုမြတ်ပြတ်မှုနဲ့ဆိုင်တယ်မဆိုင်တယ်မပိုင်ဘူးအဲသုဒ္ဓသီတရိတာကျွေနံဘိပ္ပန္နောရာလေလောကနောမင်္ဂလာ အဲ့ဒါများတဲ့အေးပြည့်မှုတရားနဲ့ရံမျိုး၅ပါးနဲ့ဂျုံလိုက်တက္ကနာရင်ကုံရင်းပျက်စီးတတ်ပါတယ်ေရှိကြချွဲချောသိဤကိုလိတင်လို့ရရမလိုက်ပါပဲဘာသာရဝိယသဘောအပြင်လေးပါးကြောင့်ပြင်ပြုရှင်တော်ဖြစ်ချင်တာတိုင်းဖြစ်ချင်တိုင်းမဆိုင်ဘူးဖြစ်ဖြစ်ချေ၏ ပြင်းပယရဏကျွင်ဝေဆိုင်သဘောသတ္တမေလယပတုတင်မြွယ်နွားဒါလီထားလိုက်ဟုတ်သိယမြတ်တိနာနာလယကိုစိတ်လို့ဆိုတဲ့အတွင်အစ္ဆတာကိုရနေရနေလည်းပဲကိုမပိုင်လို့မြတ်တိဟာမုံရတဲ့ဝေရတဲ့မြတ်တိယောဂတွင်နေခြင်းနဲ့ရေးတယ်မဖြစ်ကြရဘူးလားဖြစ်ကြပါဘူးအဲ့ဒါပိုင်လို့လားမပိုင်လို့လားပိုင်ပါဘူးအေး နာမလည်းကြီးနာကောင်းတဲ့ခန္ဓာကိုယ်နေရတိတာနာအပြအနာမပေါက်တဲ့နေရာလို့သတ်မှတ်ချက်ရှိမလားရှိပါဘူးအချိန်လည်းမရှိဘူးပုဂ္ဂိုလ်လည်းမရှိဘူးပေါက်ခြင်းတဲ့အချိန်ပေါက်ခြင်းတဲ့နေရာပေါက်ကုန်ပေါက်လို့တဲ့ပုဂ္ဂိုလ်အပေါ်မှာအနာယောဂါကပေါက်ပြလိုက်တာပဲဒါကြောင့်နဲ့မိမိတို့ဘောဓမီတို့ကြတော့ဟောဒီခန္ဓာကြီးကိုရောဂါလျာ ရောဂါကနာယောဂါအာလေယကတရားအိယနေ့ကိနဲ့ပြောရင်တော့ဒီခန္ဓာကိုယ်ကြီးဒီယောဂါလေးတိုးလောင်ထားတဲ့ဘူရောင်ကြီးပါပဲခန္ဓာကယောဂါဘူရောင်ကြီးတဲ့ခန္ဓာကယောဂါအေးဒါကြောင့်ပေါက်လိုက်တဲ့ဖြစ်လိုက်တဲ့အနာမောဟကပြင်းမကလာတာကမရှိသလားခန္ဓာအတွင်းကနေပြီးတကားလားအချို့ကြတော့ယူရင်ချင်းဒီ ဒိုင်ရန်လိုက်ပြီးတော့ယုတ်ကိုဖောက်ကြောကိုဖောက်ကားကိုဖောက်ပြီးဒါအရေးတူဖောက်ပြီးပါဖောက်ပြီးတော့ဦးထွေးနဲ့ကဖြစ်ကြတာဒီမဲ့တဏှာယောဂါတွေပဲကဖြစ်ကိုယ်တွင်းနဲ့ကဘေးကိုယ်တွင်းနဲ့ကသာဖြစ်လို့ရောဂါလျာယောဂါတွေရှုဆောင်သို့လောင်ထတဲ့ဒီခန္ဓာကိုယ်ကြီးရယောဂါကိုယ်တော်ကြီးတကြောင်ရှိကြဆွဲဆုံးသိဤကိုယ်လေး ဒီလိုရရမလိုက်ပါပဲဘာသာယဝိယသဘောအမြင်လေးပါးကြောင့်ရင်ပြုရှင်တော်ကာယစိတ်ရဲ့ဥတုရဲ့အာရရဲ့ပါဠိပါဠိကာယစိတ်ရဲ့ဥတုရဲ့အာရအေကိုပြုတာတဲ့ကောင်းမှုမကောင်းမှုဆိုတဲ့ကကိုယ်စိတ်အနေအထား အဘဝအေးထုလည်းရပြီဥဒုတဲ့စတ်အောင်မှုဆိုတဲ့ဂျိုချင်းစပ်ဖန်အနာအခါအဲ့ဒါတွေအတွက်ဒီခန္ဓာကြီးဟာပြောင်းလဲပြင်ဆင်ပြီးတော့နေတယ်။ပိုင်လား။မှန်ပါဗျာ။အေးတဲ့ပြောင်းလဲပြင်ဆင်နေတော့ ကြောင့်လေပြုပြမတရင်ဖြင့်ဟောဖြစ်ချင်တာတိုင်းပြက်ချင်တိုင်းမဆိုင်ဖို့တွေဖြစ်ပြက်ချေ၏အဲ့ဒါကိုပိုင်လို့လားမပိုင်လို့လားမပိုင်လို့ပါသုံးမိသာသနာတွန်းလိုက်ခါတွေသမာမြင့်မောက်ကံကောင်းထောက်ဖို့ယူ၍တယောက်ထူလီဖြစ်ပေလေဟုအဒီနှလုံးဆွမ်းယူသုံးလျက်ဘုရားဖွင့်တဲ့ကိစ္စ တချူဘွဲ့နောသာရကဝါတချူဘွဲ့နောဝရကဝါသုံးလူဘွဲ့နောမန္တကဝါလေးချူဘွဲ့နောသာရမန္တကဝါငါးလူဘွဲ့နောဗဒ္ဒကဝါတဲ့တချူမြမဘွဲ့နောသုံးညကဝါအဲ့ဒီမှာတဲ့အဘုယနေ့ကဝါသည်ဖယားငါးလူဘွဲ့နဲ့ဘာကဝါ အဲ့ဒီဘာနာကဘာမှာအမြင့်ဆုံးဘုရားလူဖြစ်တာတဲ့ကာသနိမယသမိတာနဲ့ဇီဝဥဒယနာရှင်ဝိဆိုင်ဇဘာဥဒတိလေရခိုက်ညုံဒါလေးတွေနဲ့ဟုတ်လာပြီဟာလာပြီလို့ေရွှဲဖန်ရှုပ်ကင်ပြောမြူးခြင်းနိုင်၍မနေနဲ့မှန်ရလားအေးဒါကြောင့်သောဝေသာသနာထုံးလိုက်ခါရသဝမြင့်မောက်ကံကောင်းထောက် ပရိယတိပฏิပတ်တိပฏิဝေတာခေါ်တဲ့သာသနာတော်၃ရက်နဲ့ကျုံဆောင်လူ့ဘုံမှာဆုံးဤအခါလဖြစ်လာကြတဲ့အခါမှာအကောင်ဆုံးအမြင့်ဆုံးတရားကိုကြိုးစားပွားများနိုင်မှတန်ရာတန်ကြီးရမယ်။ပါရမယ်။ပါရမယ်။ဘေးဒါကြောင့်သမာမြင့်မောင်ကောင်းကောင်းထောက်၍ တရားထူလီဖြစ်ပေဟုအတ္တိနှလုံးဆွဲယူသုံးလျက်မြေချုပ်မြင့်လာဒီဘဝဝဲဘုရားငါးစီွက်နဲ့ဒီဘဝထဲကောင်းတဲ့ဘဝရှိအောင်မလားမရှိပါဘူးလောဘနဲ့တွင်ကျွန်စရင်မှလောကင်းစိတ်ငါလေးပြစ်စားကိုယထာဘုဒ္ဓတိတိုင်းလာပြီအာမန္တံငါ အာသာငါသမိငါသတိငါမြေမယုတ်ချာငါလိငါတိုင်ငါငါမြင်ငါပြငါဟုတ်ငါအေအချင်းရှိသည်များလောဘနဲ့ဆွဲလန့်တွေ့တာပြီးတော့မနေသင့်ဘူးမှန်ရလားအေးအချင်းရှိသည်များလောဘနဲ့ဆွဲလန့်တွေ့တာ၍မနေသင့်ဘူးအဲ့တော့ဘာလို့ရမ ဆိုတော့ပရိသတ်မြတ်တို့မျက်လာဤဘဝဝေလောကနဲ့တွေ့ကြုံတဲ့ရင်မှာလောကိချိန်ဟာလေးတစ္ဆာကိုယထာဘုဒ္ဓတိရိုက်လာပြီအကောင်းဆုံးဟောမယ်ပြောမယ်ညွှန်ကြားမယ်ပြသမယ်ဒီဘဝမှာသစ္စာလေးပါးသိအောင်ယူသားရမယ်အရင်သစ္စာလေးပါးမသိဘဲနဲ့သာသိသွားမယ်တို့ရင်ဖြင့်လူပြေကျိုးမနာဘုရားပွင့်ကျိုးမနာသာသနာတွေ့ကျိုးမနာ မှန်ရလားမှန်ပါဗျာအဲ့ဒါကြောင့်သစ္စာဘာနှပါသစ္စာဒါကတော့ဘုန်းကြီးတို့အတွေ့အကြုံလေးအပြင်သာသနာတော်နယ်ပယ်မှာသစ္စာ၄ပါးလို့ပြောလိုက်ရင်အရိယသစ္စာလို့ဥတည်ပြီးသိသွားကြတကယ်တမ်းညာတော်ဝါစီသစ္စာသမုဒိသစ္စာပရမတ္တသစ္စာရိယသစ္စာသစ္စာ၄မျိုး ဘာနာမယောယနေ့တို့သစ္စာလေးပါသစ္စာလေးပါဆိုတာကရိယာသစ္စာဘာသစ္စာရိယာသစ္စာဒုက္ခအရိယသစ္စာဒုက္ခသမုဒယအရိယသစ္စာပြီးတော့ဒုက္ခនិရောဓအရိယသစ္စာပြီးတော့ဒုက္ခនិရောဓဂ ामि နိပฏิပဒါအရိယသစ္စာ တကယ်တမ်းကျတော့အရိယာဆိုတဲ့သကလုံးလေးပါမှပို့ပြီးတော့တိကျခိုင်ပါပါလေသစ္စာလေးပါးသစ္စာလေးပါးဆိုတာကတော့ဘုရားသာသနာနဲ့ဘက်ကတွင်ကျင်နေတဲ့အသုံးဟောရမှုကတိကျကတော့အရိယာဆိုတဲ့စကားပါရပါပါရအရိယာအေးအဲ့ဒါမှတဲ့ဒုက္ခသစ္စာပရိသနာတော်ဒုက္ခသစ္စာတရားဓမ္မနဲ့တရားကို ပရိဇာနန္ဒပိုင်းခြား၍သိအောင်လုပ်ပါဒုဇတုဝံခအလကသစ္စာမကနာပရိပိုင်မဲ့ထားကြဇာနန္ဒသိအောင်လုပ်ပါရှင်းရတာသိအောင်လုပ်ပါတယ်လေသိရတာသိအောင်လုပ်ပါအဲ့တော့ဒီရှင်းရဘက်ကလားခန္ဓာကလားရှင်းရဘက်ကလားခန္ဓာကလားအေးခန္ဓာက စัจ जा တရားကြီးကြည်လိုက်ပါလားဇာတိပိဒုက္ခသရာပိဒုက္ခဗျာတိပိတသဗျာသရာပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခအာပိယိသမ္မာယောဂဒုက္ခပိယိဝိပါယောဂဒုက္ခယမေသနာနဗတိတပိဒုက္ခသခိတေနပိစုပါဒနအနာဒုက္ခသခိတေနအချင်းညွပြောရရင် ပေစုပါဒနခန္ဓာဆွဲလန်းတဲ့ယုတ်ခန္ဓာတရားသင်္ကာရဝိညာဉ်အေးဒုက္ခရှိရဲ့ပဲဒါကြောင့်ရှိရဲ့ပဲကလားမှန်ပါပါအဲ့ဒါကြောင့်ဒီခန္ဓာကိုသွားရထိုင်ရောက်လက်ကပြောင်း၍တတိနဲ့ကပ်ပြီးတော့ကောင်းကောင်းရှုမှတ်နေမှာ လူတယောက်ရဲ့ကောင်းမကောင်းကောင်းဆိုးကိုသိခြင်းသူ့နောက်ကမျက်ခြေမပြတ်အကဲခတ်ပြီးတော့လိုက်လာစုံတန်းရတယ်မဟုတ်လားမှန်ပါဗျာအဲဒီလိုပဲဘုန်းကြီးတို့ရဲ့ဘဝခန္ဓာကောင်းမကောင်းကိုယ်ပဲဘာမပါတဏှိပြောရင်မိတ်ဆွေလားယံသူလားအဲဒီလိုသိခြင်းနဲ့ဒီကဏ္ဍရဲ့တွားရည်ရာရည်ထိုင်ရည်လျောင်းရည်စားရည်တောက်ရည်ဝေရည်ပေါက်ရည်ဆိုတာလို့ ဖြစ်သမျှယုံနာကိုတတိနဲ့ပြပြီးတော့အကဲခါရှုမှတ်နေမှာခန္ဓာရဲ့သဘာဝသူ့ရဲ့အဖြစ်မှန်လို့သိရမှာမဟုတ်လားဒီအဲ့ဒါပဲဒါကြောင့်ရှင်ရတာသိအောင်လုပ်တဲ့အားလည်းလေရှင်ရတာသိအောင်လုပ်ရှင်ရပဲကလားဒါကြောင့်ဒီခန္ဓာရဲ့သွားရခိုင်လျောင်းတဲ့တဘာဖြစ်ပေါ်သမျှယုံနာကိုရှုမှတ်ရမယ်အဲ့ဒါဒုက္ခသစ္စာဝိဇ္ဇာနံတော်တယ် နောက်တဝကမ္မရိယသေတ္တပဇံတော်သံဒုက္ခနှင့်ရှင်တွဲ၍မကွယ်မကွာဥထေထေအရာအကြောင်းသစ္စာမကနာပဇံတပယ်လိုက်ပါရှင်ရဲ့ကြောင့်တရားကိုပယ်ပါပါတယ်လေရှင်ရဲ့ကြောင့်တရားကိုပယ်ရပါရှင်ရဲ့ကြောင့်တရားကတဏှာရှင်ရဲ့ကြောင့်တရားကတဏှာအဲ သူကမျက်နှာဖုံးအပြောင်းလဲနဲ့အင်မတန်မှသိမြန်ဖြတ်တတ်တယ်တဏှာလည်းရာဂလည်းနန္ဒီလည်းဧတာမျက်နှာဖုံးအမျိုးမျိုးနဲ့ဆုံးပြီးတော့အဲရုပ်ပဲပြောင်းပြောင်းပြီးတော့လူတွေကိုလက်စားဖြာယောင်းတတ်တယ်လို့ဒီတဏှာတရားကလည်းပဲအမိအမျိုးမျိုးနဲ့ဖန်မှန်ပြီးအောင်ဆောင်ပြီးတော့ပြောင်းလဲတတ်တယ်မှတ်ရလားအေးဒါကြောင့်နဲ့မသိလို့လိုချင်ပါသည် လိုချင်တော့ရအောင်လုပ်သည်ရအောင်လုပ်တော့ရသည်ရတာတွေကရှင်ရဖြစ်သည်ရှင်ရကိုရှင်မှမသိသည်မသိတော့လိုချင်ပြန်သည်လိုချင်တော့ရအောင်လုပ်သည်ကြည့်အေးအဲ့ဒါမသိတာကအဝိဇ္ဇာလိုချင်တာကတဏှာမှန်ရလားအဲ့တော့အဝိဇ္ဇာကမှောင်ချလိုက်တယ်အဲ့ဒီဝိဇ္ဇာမှောင်ချလိုက်တော့တဏှာက အေးမြင်နေကြကြားနေကြတွေ့နေကြဖြစ်ပေမဲ့လို့ကအမောင်ဤဖုံးလွှမ်းမှုကြောင့်ဟောသူကစွမ်းလန်းမှုကြောက်လန်းမှုစသည်ဖြစ်တယ်ဘယ်လိုတို့လင်းချင်းတဲ့အခါသွားနေတာပဲဘာမှမကြောက်သစ်ပင်နဲ့သင်္ကုန်းနဲ့အုပ်ကုန်းနဲ့စပြီးဒါပေမဲ့လို့အမောင်ကျလိုက်တဲ့အခါကျတော့မြင်နေရသင်္ကုန်းအုပ်ကုန်းကတည်ရဲ့လို့ထင်လာပြီဟုတ်လားအေးအဲ့ဒါအမောင်ရောက်အကြောက်ဖြစ်တာ အမောင်ညာအဲ့တော့အာယံသင်္ခါရဝတ္ထုကိုမသိမှုအဝိဇ္ဇာအမောင်ညာနေရင်တဲ့ကြောက်လန့်မှုတွေဖြစ်တတ်တယ်ကြောက်လန့်မှုတွေဖြစ်တော့အမျိုးမျိုးဘုံဘုံကြောပြီးတော့အစွဲတွေတန်သွားတတ်ပါတယ်မှန်ရလားမှန်ပါဗျာဒါကြောင့်နဲ့ဒီတဏ္ဍတရားတဲ့ပရိသတ်ရေးတဲ့ကိုယ့်ကိုယ်ကိုပြန်ကြည့်စမ်းတဲ့မြင်တဲ့အကမြင်မှုတရားက အဲမြင်လိုက်တဲ့အာယုံကကိုယ့်ရဲ့မိတ်ဆွေလားယန္တူလားလို့ခွဲခြားသိဖို့လိုတယ်မလိုဘူးလားလိုပါဘူးဗျာတို့တော့မိတ်ဆွေဆိုရင်ကိုယ်ကောင်းယူပြုမှာပေါ့ယန္တူဆိုရင်ဆိုးချိုးပြုမှာပဲ အဲ့တော့ဘုန်းကြီးတို့အဲဘာသာရေးရှုလောင်းတာကြည်လိုက်ရင်မြင်နာနဲ့ပတ်သက်ပြီးတက္ကတာလောဘဒေါသမောဟလူချင်းချင်းပြမခြင်းဘေးတွေးဝဲခြင်းဖြစ်လာရင်ဒါကိုဆိုရိုးပြုတာပဲဘာပြုတာလဲအာယန္တကိုမြင်လာရင်အာလောဘအာဒေါသမောဟမလို့ခြင်းဘူးမပြမဘူးဟုတ်လားမတွေးဝင်ဘူးလို့ဆိုရင်ကောင်းကျိုးပြုတာပဲဒီတော့ဆိုလိုက် မျက်စိကိုလည်းမျက်စိကိုလည်းအကဲခတ်ပါအကဲခတ်ပါယန္လာမိတ်လယန္လာမိတ်လယန္သူမိတ်ဆွေပြောတာယန္လာမိတ်လယန္လာမိတ်လဒီသမတ်ယဒီသမတ်ယယန္ဆိုလင်းရှောင်းယန္ဆိုလင်းရှောင်းယန္သူဆိုရင်ရှောင်းရမယ်သို့မိတ်ပေါင်းအပ်စွာမိတ်ပေါင်းအပ်စွာမိတ်ဆွေဆိုရင်ပေါင်း ဆိုလင်ရှောင်းမျက်ဆိုလင်ရှောင်းမိကောင်းအပ်စွာမိကောင်းအပ်စွာမျက်စီကမျက်စီကပြရတန္တရာ နာကဆုံးညကိုယ်အနီးရောက်နေတဲ့ပုဂ္ဂိုလ်ကိုဟာဒီလူကငါ့ကိုအကျိုးမဲ့လုပ်မဲ့ပုဂ္ဂိုလ်လားအကျိုးပြုကူညီမဲ့ပုဂ္ဂိုလ်လားလို့အကဲမခိုက်ရဘူးအကဲကလို့ဒီလူရဲ့ဖောက်ပြန်လှုပ်ရှားမှုမြင်ရင်တော့ငါဒီနာနိုင်ရင်တော့အန္တရာယ်နဲ့ရံတွေတာတွေ့လိမ့်မယ်ဆိုပြီးတော့ရှောင်မသွားဘူးလားအဲ့ဒါပဲဒါကြောင့်မျက်တိနာနာရကိုတင်မြင်မှုကြားမှုနားမှုစားမှုထိတိမှုကြံသိမှု ဟောဒီအာယုံ၆ပါးမြင်တွေ့ကြတဲ့အခါကလာကရန်သူလားမိတ်ဆွေလားလို့တတိထားရပါမယ်။ဘာလို့ရမလဲ။တတိထားပါမယ်။ရန်ဆိုရင်ရှောင်မယ်မိတ်ဆွေဆိုရင်ပါမယ်။အဲ့ဒါကိုဘုန်းကြီးတို့တတိထားတတိထားတတိထားလို့သာပြောတာပါ။အခုကရန်သူကြီးလိုက်ပေါင်းနေ။ဘေးချားကိုမိခင်ထင်လိုက်သွားနေတော့စားခံရတလို့ အေးအခုကကအပြောအပါအပြုအပြင်အလားအပါဆိုတဲ့အဲ့ဒါရာဇုနောက်လောဘဖြစ်အောင်ဒေါသဖြစ်အောင်မောဟဖြစ်အောင်မနေ့ကကြားဘူးလားမနေ့ကကြားပါဘူးအဲ့ဒီနောက်ကြီးတွေပဲလိုက်နေကြတယ်ဆိုတော့တို့လူတွေမှားနေကြလားမှန်နေကြလားမှန်နေပါဘူးအဲကိုအမားလေးကိုကိုပြန်ပြီးတော့တရိယာတန်ဝင်ကညာလေးတွေဖြစ်သွားပြီးတော့ဓမ္မဘက်ကလည်းဥလဲကြဟုတ်ပါပါလေဓမ္မဘက်ကလည်း ပဲမနေဘူးလေးနဲ့ရွာသွားတော့ပြိတ္တကခက်ကျဲကျဲဖြစ်ဒီနေရာမှာလေထုံးအိန္ဒရာဘုသူနာမည်ကမျိုးမဟုတ်ဘူးနောက်သူဗေဒင်းဆိုတာပါဆိုလဲအဲ့ဒီပုဂ္ဂိုလ်တခုကနေထွေးနေတာကိုမဲ့ရင်ပေါက်လိုက်မယ်ဆိုပြီးတော့အဲ့ရနဲ့ကလည်းပဲမဲ့ပြီးတော့မှသူကတကွေလေးနဲ့ပေါက်သွားတယ်ဟုတ်လားအေးအဲ့ဒါသူကငိုမဲ့မဲ့မျက်နှာလေးတွေ ဒါတော့ရုပ်ရှင်မင်းသမီးတွေမဲ့အတူလေးတွေတက်ကြတာရှိရဘုန်းကြီးတို့ကတော့ origin နဲ့မဲ့တယ်ဘယ်လိုဟုတ်လားအေးအဲ့ဒီမဲ့တူလေးနဲ့တက်ပြီးတော့ဘုံမဲ့မဲ့မျက်နှာလေးနဲ့လေအေးမျက်လုံးလေးတစ်ဖက်တောင်းကကြည့်ရင်တထွေကြီးပါလို့မင်းဒီနေရာမှာလားဆိုပြီးကြော်ညာစရာမလိုဘာလို့အောင်ကိုပြန်ချင်ပြန်ပြေးပါဟုတ်ပါလားတရားပွဲကျွန်တော်ငုံမလို့ရေးပါလေ ဒီကိုယ်တော်ကြီးကလည်းဟောလိုက်ပိတ်လေးလေးနဲ့ပေါက်တယ်လို့အပြူကြီးနဲ့မသက်အာဟောလားအဲ့တော့အေးမသွားမနေတာကောင်းပါလေဆိုရင်ဖြစ်ကုန်ရတာအဲ့ဒါညာသူနောက်လိုက်ပြီးတော့မိတ်ဆွေနောက်ကြတော့မလိုက်ကြပဲဖြစ်နေတယ်ဗျာကိုင်းတော်ပြီဒါယောင်နာခေါင်းကိုလည်းကိခပယံလာမိတ္တယိသမယယံဆိုလေရှောင်းမိတ်ပေါင်းအပ်သွား နာကောင်းတာပြရငန္တရာလောဘဒေါသမောဟဖြစ်အောင်လုပ်ရင်အဲ့ဒါယန္တုပဲလောဘဒေါသမောဟမဖြစ်အောင်လုပ်ရင်အဲ့ဒါမိတ်ဆွေပဲဒါကြောင့်နဲ့ဒီတဏှာတွေဟာဘာဖြစ်ဖြစ်သူကြီးပဲထိုင်ခံနေတာပဲမှန်ရဲ့လားမှန်ပါဗျာအေးဒါကြောင့်ယာယတဏှာဘောနောဘဝိကသူ့ရဲ့ခြေရာကောက်တတ်အောင်လို့ဘုရားလား ဓမ္မစကြာဆိုတဲ့အဖွင့်နေတာမှာပြောခဲ့တယ်ဟောဒီတဏ္ဍတရားကနော်တဲ့ဘဝအပိဖြစ်စေတတ်တယ်ဗါလဲဘဝအပိဖြစ်စေတတ်တယ်အေးအဲ့တော့ဘဝအပိဖြစ်စေတတ်တယ်ဆိုတော့ဒီဘဝအပိရဲ့ဖြစ်ထွေးကိုမကြည့်ဘဲနဲ့အတိချော်တဲ့စကားလုံးလေးမှာသွားပြီးတော့တွေ့ငတ်သွားတာလေဟုတ်ပါလားအေးအဲ့တော့ရှင်မနေမှာဆိုတယ်မဟုတ်လား ဘယ်လိုပင်သစ်လွယ်သောလဲသင်္ကာရဓမ္မအကြောင်းကြောင့်အောင်ရပါတယ်ဘုရားတိပင်ဆိုတာကြားဘူးလားကြားပါပါဗျာကြားဘူးလားပြောရတာဟုတ်မကြားဘူးတဲ့ပါဠိတွေရုပ်ရပါအမှန်ကိုသိမှာမဟုတ်ဘူးဟုတ်လားအဲ့ဒီမှာကြီးတဲ့တဏှာတရားပါရရတော့အေးဒီတဏှာတရားကဘဝအသည့်ဖြစ်စေတတ်တဲ့သူကကိုယ်ဝဲဒါဘဝတဲ့ရှာဝန်နည်းနဲ့ပြောကြည့်ပေါ့ဟုတ်ပါလား MBBS လေးပြန်ကိုယ်ဝဲဆိုတာဘဝသစ်ပဲမဟုတ်လားအဲ့ဒီဘဝသစ်ဖြစ်လာတော့သူစင်ရလားချမ်းသာစင်ရပါအမြင်နဲ့ကြည်လာအောင်မေးတာဝေးလာတဲ့ကအမေးရဲ့တဲ့အဲပန်းအိမ်အငြင်းအကျေးတွေနဲ့ရစ်ထွေးပြီးတော့တခါနဲ့ပိုက်မိတဲ့ငါလို့ဝေးလာတာဘယ်လိုစင်ရလားချမ်းသာစင်ရပါအဲအဲ့ဒါပြီးတဲ့အခါကျတော့နတ်ရှစ်ဆိုလားနတ်မရှစ်ဆိုလား သူကတကားနဲ့ကတ်ကြီးနဲ့ကတ်ပြီးတော့တကားနဲ့ရေစလုံးနဲ့ထက်လို့ထက်မောက်လို့မောက်လန်းလို့လည်းကဲအဲ့ဒါရှင်းရတာချမ်းသာလားပြောတော့အသစ်ဆက်ဆက်မှဆိုအဲ့ဒါအသစ်ပဲမဟုတ်လားအဲအဲ့ဒါပဲသူဒီတိုင်းနာမတွင်အေးလို့အပူလို့ကြောင့်ဒီကလေးဟာစက်ကမိုက်အတွင်မဆုံးရှုံးနိုင်ဘူးလားဒီဆောင်လေးတကားလည်းပဲတွေ့အပတ် အရှိဝထန်သားလေးနဲ့တယုတ်တရသူ့ကိုကူညီကူညီပြီးတော့နေရတာအဲ့ဒါရှင်ရဲ့စာမသားရင်လည်းသိမသွားနိုင်ဘူးလားသိပါနိုင်ပါအေးအဲ့ဒါကြောင့်ဆိုပြီးတော့ဦးလေးနှုတ်လို့လူကြီးတွေစားတဲ့အစာချမ်းနဲ့မထိုက်တာလို့မိမိနဲ့ဖားပြီးခေါင်းကြီးရိုက်ပြီးတော့ဖြေရှာလိုက်အဲ့ဒီကြတော့မှလေအသက်ဟာသွေးသွေးဟာအသက်တဲ့ ရှင်မဒါကြောင့်မင်းကလွတ်တိုက်ကြရိယာပါတဲ့မိသွေးကိုဖောက်ပြီးတကားလားသာသမီတွေကိုမင်းတိုက်ပါသွေးနဲ့ရောင်းနိုင်အောင်အားကအဘက်ဘက်ကနေပြီးတော့မင်းကိုဆောင်းရှောက်မယ်မှန်ရလားအဲ့တော့သွေးအားလည်းပဲပြိတ္တရေဒုသူတော်ကောင်းရဲ့ဖြူချင်းတဲ့အဝတ်ကိုသွေးဆက်ကလေးလူကြည့်ရင်ရှော်လို့ရရင်ရမရဒီဝတ်ဝတ်သေးဘူးကြိုက်ရှင်းရလားချမ်း အေးတတိအပြင်ပြောရင်နောက်တစ်ပြေးပြေးကြီးလာတော့အမေရဲ့အံဘတ်ပုံနဲ့ကြီးလာခဲ့ရတယ်ဒီခန္ဓာဟုတ်ရဲ့အမေကဝါကျွေးရတယ်အဲ့ဒီအံဘတ်ကိုကျွေးလိုက်တယ်ဒီကလေးကကြီးသွားတာအဲ့တော့ဒုက္ခနာကြီးကဘာပုံကြီးတော့နောက်ပုဂ္ဂိုလ်တိုင်းစားနိုင်တဲ့အခါကျတော့ချိုးချင်းသဗ္ဗတမိဘောဒီနေ့စားတယ်ဟုတ်ပါလားစားလို့ကြီးထွားလာတော့ဘာကြီးပါအဘတ်ပုံ ရိတံဝဲရဟောပါတယ်ဘယ်မြတ်သွားဆုံးရဘာအပေါင်းကြီးတော့ခိုင်အမအပေါင်းကြီးဆိုတော့တို့ဘလောင်ပဲရှင်းရှင်းကြောကြောပြောင်းရလားပြောင်းပါဘူးပြောင်းဘူးရခြေတော်ကကိုရောတပါဝိနုကျေစာဆုံးနာကျွအိဟပ္ပမှာအထက်တော်ကယူကြလားယူ အဲ့တော့ဒကမကြီးကလည်းဆွန်းလောင်းပြီးတော့အမြင်မတော်တော့တပတ်ကလေးနဲ့တောက်လိုက်ဟောယူချလိုက်တောက်လိုက်ယူချလိုက်ကိုတော်ကြီးအထက်တော်ကလာတာသိခံပြီးတော့သာကြွပြီးတော့တဲ့နိုင်အောင်မနိုင်ပါဘူးဘယ်နိုင်မှလဲဒီခန္ဓာကြီးကရှုကြည့်ထားတာအံပတ်တွေအပုတ်တွေဟုတ်လားအပွားတွေဒါကြောင့်ထွက်လာရင်ဒုက္ခနာကထွက်လာတဲ့အခါဖန်မှုနဲ့ထက်သိမ်းထားရတာပါရှိပါပါ ။လက်ချီကထွက်တာလေဘာမှုနဲ့မသိရဘူး။နှာခေါင်းကထွက်တာလေမသိရဘူး။အဲပါးစပ်ကထွက်တာရောမသိရဘူး။ဝိရိယဒီနေရာကထွက်တာရောမသိရဘူး။အဲအဲ့ဒါမသိရတာတောင်တို့လူတွေကဒါကိုဆွဲလန်းနေတယ်ဆိုတော့ကိုကိုကိုပြန်ကြည့်ပေါ်လေ။သဘောပေါက်မလား။ပေါက်ပါပါ။အေးဒါကြောင့်နဲ့ရှင်ရဲ့ဘက်ကလား။သန္တာရှင်တ ကဆင်းရဲတဲ့ဟောဒီခန္ဓာကလာတာဘာဝအသစ်ဖြစ်တယ်အသစ်စကလုံးတွေသွားမတတ်လိုက်နဲ့တကယ်တမ်းအတွင်းမှာလိုက်ကြည့်တော့ဆင်းရဲတယ်ကြီးပဲမဟုတ်လားဘယ်တော့ရအောင်ကြီးရရေချိုးရမျက်နှာလေးရအာတကားလည်းမျက်ပုံးဝဲဆွဲရအာနှာခေါင်းရောဆွဲရနှုတ်ခမ်းကြီးဆွဲရလက်သေးကြီးဆွဲရအထက်ကလိုင်းနာဆွဲရကိုင်လိုင်းနာဆွဲရတယ်ဆိုတော့ဆင်းရဲလားချမ်းလားဆင်းရဲပါဘူးဗျာဒါကပြောလို့ဆင်းရဲ တွေရှိရဲဆိုတဲ့လူတွေကအဲ့ဒါကိုသဘောကျတယ်။ဟုတ်ပါလား။ကျောင်းမှာကိုနဲ့နဲ့သမီးလေးဥပုံဆောင်လာတော့အဲ့ဒီမျက်ရည်ကလက်ကြီးဟဲ့။နေ့တဘောဒီယောဂမရှိပါဘူး။ဟုတ်ပဲပါလာတာလေ။အာဘုံဘုံကလည်းအဲ့အဲ့လိုက်ကျောင်းမှာကိုနဲ့နဲ့သမီးလေးဥပုံဆောင်လာတော့အဲ့ဒီမျက်ရည်ကလက်ကြီးဟဲ့။နေ့တဘောဒီယောဂမရှိပါဘူး။ဟုတ်ပဲပါလာတာလေ။အာဘုံဘုံကလည်းအဲ့အဲ့လိုက်လာလို့ခေါ်တယ်။ ကညာသက်နဲ့တကသက်ကြီးကြရအောင်ပြောသားမအောင်ဘယ်လိုများလုပ်ရဒီလိုဘုံဘုံရေးနဲ့မျက်လုံးလေးတစ်ဖက်ကပြီးတစ်ဖက်ကအဲ့ဒီကရိယာလေးနဲ့အသက်အောင်ပြီးတော့မျက်ရည်ကိုဆွဲတာပြီးရောလာကလေးပါပဲပြီးရောမှလို့လည်းအဲ့ဒါကိုတခါလေးချောင်းရက်တော်နဲ့ခိုက်တာအဲ့ဒါတစ်ဖက်ပြီးမှဒီဘက်လောက်ကတော့တင်းဟာလိုင်းနာမဟုတ်ပါဘူးလေဝန်းနာပါဘာနာတော့အဲ့ဒါကဘုံရဲ့မျိုးသမီးလောကအကောင်းထင်နေကြတယ်ကြိုက်မဲ့တယ်တော့ ရှင်ရဲ့ကိုရှင်မှန်ပြီးရမြောက်ကြီးရှင်ရဲ့ရှာကပြောခဲ့ပြီမဟုတ်လားသူ့ကိုအမိပြတ်တင်မဆွအောင်ကြိုက်တဲ့ခွေးအဲ့ဒါသူ့အမိပြတ်တင်မဆွလို့နာကျင်ကြိုက်ခဲတဲ့ဟာကိုသူကလေရှင်ရဲ့လို့မထင်ဘူးဒါကလည်းတစ်ပဲမော်ပြည့်တန်းတုံလုံးခိုင်းခိုင်းနဲ့အောက်ပြီးတော့ခွေးကြီးကခိုင်းမကြဘူးဘာကြောင့်လဲခွန်အိတ်နဲ့ပိတ်ထားတယ်ခွေးဆိုတာအသိဉာဏ်မရှိတော့လူအားထဲတယ်မလို့ဒီမြောင်းကထဲတယ်တဲ့နင့်တော့လာမင်းစားလာမင်းစား အောက်ကမတ်တက်ရပ်ပြီးဝုန်းနဲ့ဝုန်းနဲ့ပါးစပ်နဲ့ဟပြီးတော့ဟိတယ်ရှင်းလိုက်တော့နင့်ကိုစိတ်ချင်းညံ့ညက်ကြည့်အောင်ပိုက်သပြစ်မယ်အေးအဲ့လိုအဲ့လိုနဲ့ခါလဲခွေးရတယ်ခဲမယ်ကြည့်သူ့လိုက်ရတာမောတော့လေးဘက်ထောက်ပြီးတော့လေအဲ့ဒါအကကြီးဟာရှာကြီးနဲ့ဟောင်းရဟောရခါနေတော့မြောက်ကြီးရအောက်ကြီးဟောဒုက္ခဒုက္ခဆိုတာပစ္စံပြဲပြဲရှက်တွဲတွဲကြီးနဲ့ဟော သူ့အမိပြအောင်တင်မဆွအောင်ကြိုက်တာသူဒုက္ခလို့ထင်ရလားမထင်ပါဘူးဗျာအခုလေတို့မျိုးသမီးတော့ကခုနကမျက်တောင်ကိုဆွဲရတာမျက်တောင်တိုက်ရတာလိုင်းနာဆွဲရတာလက်သက်ရှိထားရတာကိုဘယ်နဲ့ဒုက္ခလို့ထင်ရလားမထင်ပါဘူးဗျာအဲမထင်တရားဝတ်သိမ့်ကြဟုတ်တယ်လေဇတ်ထဲကစောသောလေးစောသောအိရတာပဲမို့လားအခုလည်းပဲတရားဝင်စောသောအိစောသောအိထားပဲကောင်းပါလေဂိုင်းတော်ပြီဒါကြောင့် ဘောနောဝိကဘဝအသည့်ဖြစ်စေတတ်တယ်။နန္ဒီရကမဟာကတာနှစ်သက်ချင်းဆွဲလန်းခြင်းနဲ့ဝေဖွာလာတာတဏှာဖြစ်လာရင်နှစ်သက်တယ်ဆွဲလန်းတယ်တွေ့တာတယ်ယူရတယ်ကျင်နာတယ်ညံ့လို့တယ်တတာတယ်ခင်မင်းနဲ့မောဟချာဗျာဘလောက်များပရိယေများတဲ့တဏှာလဲဆိုတာကြည့်ပြီးတော့ တော့ပြောခဲ့ဥမာပါပဝါပိုင်လေးနှစ်ခုအသွေးတူအမျိုးတူအယောင်တူတံမိုးတူဟုတ်ပါလားဒါပေမဲ့တို့ကတဲ့တထင်ကတော့ကိုယ်ငွေနဲ့ကိုကိုယ်ပိုင်ဆန်နဲ့ဝယ်တာတထင်ကတော့ depression ဘာပါလဲအချစ်လက်စာအရင်အင်္ဂလိပ်လိုပြောရင်အဲ့ဒီအမှန်လို့ပြန်ပါ depression ဆိုတာအချစ်လက်စာ အဲ့ဒီနှစ်ခုကိုကိုက်ဒီတိုင်းနေတာတွေပျောက်သွားပြီဟုတ်ပါလားကိုယ်ဝယ်ထားတဲ့ဟာလေးပျောက်ပြီရှာမရှိပါဘူးဒါပေမဲ့ငါချစ်သူကမှတ်တရပေးတယ်ဒါတိပျောက်တာတော့မခံကြီးမခံတာကဲနောက်တော့သူချစ်သူကိုတောင်းပေးဦးမှာပေးပြီမဲ့လို့အရင်ဟာမဟုတ်တော့ဘူးအရွှေလားမိုင်းလားတန်မိုးွာလို့လား အယောင်သွေးกว่าလို့လားဆိုင်กว่าလို့လားမกว่าဘူးပြိဿရေအဲ့ဒါစိတ်ဓာတ်ကဆွဲလန်းရဲ့กว่าသွားတာပဲဒါကြောင့်ဒီတဏ္ဍာကအဲ့ဒီကိုလှည့်စားပြီးတော့ဖြာရောက်တတ်တယ်တဲ့ဗျာဒါတဏတဏပိဏနိနိရောက်ရဘဝရရအာယုကြုံငလို့ပျော်မွေ့တတ်တယ်တဏတရားကရောက်ရဘဝရရအာယုကြုံငလို့ပျော်မွေ့တတ်တယ်အဲ့ဒီတဏရဲ့ ရရဘဝရောက်ရအာယုပျော်မွေ့ပုံကတော့ခါတစ်ပါးတရားမင်းကြီးကမာတလိနဲ့ဟိုဒီဒီရှောင်းအောင်ဒီရှေးတော့ကရေလောင်းအိမ်သာမဟုတ်တဲ့တွင်းလူအိမ်သာတစ်ခုသွားတယ်ဟာမာတလိကြီးစမ်းပါအဲ့ဒီတွင်းနဲ့မစင်နေရှိတကယ်အညစ်အကြေးအဲ့ဒီထဲမှာနောက်ပြီးပါဒီထဲမှာသာကြအိကြနဲ့ရှင်ရှင်ရကောင်းလိုက်တာ မတ္တရိမင်းကမှားထားခဲ့ပဲနော်ငါများမတကားလို့တည်သွားလို့အဲ့ဒီထဲမှာကြာရင်မင်းချာညာမထားနဲ့လှန်နဲ့လာထိုးသားနဲ့ကောင်းပါပြီဥက္ကဋ္ဌကြီးခင်ဗျာအဲ့ဒါနဲ့ပြိတ္တရေဟောမကြဘူးဗျာတရားမင်းသိပြီးတော့အိမ်သားထဲမှာလောက်သွားဖြစ်အဲ့တော့သူ့အမှန်တော်ရပ်ပေါ့လေအဲ့ဒါဟုတ်လားအေးမန္တလေးကတကားနဲ့လှန်ကြီးကံပြီးတော့တကားနဲ့အိမ်သားသွားပေါ်တော့ဟောတရားမင်းလောက်ကြီးတွေ့ ဇာမင်းလောက်ကြီးတွေ့တဲ့အခါကျတော့မှဟိုကဘာပြောတယ်မတော့မန္တလေးရဲ့ငါ့ကိုမတန်တယ်တော့ဖြစ်အဘွားရရလို့ဂျုံကတော့ပျော်ဝိမဲ့တို့ပြီးငုတ်သွားတော့ဘယ်တော့မှပေါ်မလာဘူးအဲ့ဒါတဏှာရဲ့သဘောဘာရဲ့သဘောတဏှာရဲ့သဘောအေးအဲ့ဒါပဲမိမသားတွေချင်းတို့တို့ရလင်သားကိုပြုလို့ရတယ်အာလင်သားရဲ့ဟိုဒီဖို့ရှော့ပေးရတယ်ညောင်ညာရင်နှိမ့်နေပေးရတယ်ဒါတော့ပဲပြောပြရချင်တော့နော် အဲ့ဒီကြားထဲကမိမဘဝကလွတ်ချင်လားဆိုမလွတ်ချင်ပါဘူးဒီဘဝရဲ့ပြိလိမ့်ပြခြင်းကိုသူတော်ဘာကိုအဲ့ဒီလိုပြုစုရတာကိုပဲသူတို့အယတာရှိနေတယ်အဲ့ဒီအယတာရှိတယ်ဆိုတာတဏှာအယတာရှိတယ်ဆိုတာတဏှာအဲ့အဲ့ဒါအညာကြတော့ရွှေနွေးသွားကြအဲ့ကောင်မဟုတ်ရလားဟမ်ဒီအင်ကဘုတ်တော်ကြီးကိုညီထွက်တာနေတာမဟုတ်လားအဲ့ဒါအဲ့ဒါရွှေနွေးသွားကြအဲ့ဒါတဏှာတရားရောက်ရဘဝ ရာရာအာယုမှာကြုံသလိုပြောဝိတတ်တဲ့တဏှာဧရာကြောင့်သုံးမိသာသနာထောင်းလိုက်ခါဒီသဘာမြင့်မောက်ကံကောင်းထောက်၍တယောက်ထူလီဖြစ်ပေသည်ဟုအဒီနံလုံးဆွဲယူသုံးလျက်မြင်ဆုံးမြင်လာဤဘဝဝဲလောကနဲ့တွင်ကြိုးစည်မှလောကင်း အေးလောဘဆိုတဲ့ဘုန်းကလှည့်စားဖြန်းယုံတဲ့တဏ္ဍာအဲ့ဒီကြော်ဝင်းကနေပြီးတော့လွတ်ဖို့ရာအရေးကြီးတယ်အရေးမကြီးဘူးလားကြီးပါပါဘုရားအေးဒါကြောင့်လောဘနဲ့ကျွန်းစည်မှလွတ်ကင်းဖို့ရာလေးသစ္စာကိုယထာဘုဒ္ဓသိလိုက်လာပြီယထာဘုဒ္ဓဆိုတာအရှိကိုရှိတိုင်းပဲဒုက္ခသေတာစေရမဏေ ဘယ်ဘုဘယ်ဘုတ်ဘယ်နေရာဘယ်အချိန်ရရင်ယုံနာရရင်ရှင်ရဟုတ်ပါလားအဲ့ဒါသစ္စာပဲပုဂ္ဂိုလ်နဲ့တိုင်းမလားနေရာနဲ့တိုင်းမလားအချိန်နဲ့တိုင်းမလားချက်ပြဟန်နဲ့တိုင်းမိုင်လားဗိဒ္ဓပေါ်ပြူလာဂိနေဒီပဲတယုတ်ကလာပုံနာမိုင်လာရိဇာလိကယောယတိယောဂမောရိယလာဟုတ်တယ်ပါဠိတော်ပြင်းနေအင်္ဂလာဖြစ်ခြင်းရဖြစ် ဟောဒီခန္ဓာသာရရဲ့နေရာရဲ့အချိန်ရဲ့ပုဂ္ဂိုလ်ရဲ့ရှင်ရဲ့ဓမ္မနဲ့တရားအဲ့ဒါကြောင့်ဘာရထိုင်လျောက်ရှင်ရဲ့တာသိအောင်လို့တတိနဲ့ကပ်ပြီးတော့မှတ်ရတယ်အဲ့ဒီရှင်အကျိုးဆိုတာဘာကြောင့်ဖြစ်တာလဲတဏှာသမုဒိယလူကျင်တဲ့လောဘကြောင့်တိတမေတ္တချေအကိုင်းဖြတ်ရမှလားရေတော်မြင်ဖြတ်ရမှလားရေတော်မြင်ဖြတ်ရ အဲဒုက္ခပင်ကြီးရဲ့ရေသောမြစ်ကတဏှာသမုဒယဒုက္ခပင်ကြီးရဲ့ရေသောမြစ်ကတဏှာသမုဒယဒီရေသောမြစ်ကအာနာဓာတ်တေတုံပြီးတော့ကိုယ်နေလို့ဒီဒုက္ခပင်ကြီးကြီးရရှင်သန်ကြီးထွားဘေဓဘဝနဘဝသုံးဘဝဘောင်းမကအောင်ဆိုပြီးတော့ကြီးထွားနေတာအဲ့ဒီရေသောမြစ်တဏှာကိုမက္ကသစ္စာဓာတ်နဲ့ဖြတ်လိုက်ရင်ဒုက္ခသစ္စာချမ်းရမလဲနိုင်တော့ဘူးပြိတ္တာ ဒါကြောင့်និရောဓသစ္စာသစ္စေကရောတောနိမရှိဘူးရောတခန္ဓာဖြစ်ခြင်းသစ္စာမကနာသစ္စိမျက်မှောက်ကရောတပြုလိုက်ပါအဲ့တော့ခန္ဓာမရှိတဲ့နေရာကိုမျက်မှောက်ပြုလိုက်ပါအဲ့ဒါကိုတို့ကနိဗ္ဗာန်လို့ပြောတာနိရောဓဒါကိုနိဗ္ဗာန်နေမရှိဘူးရောဂကခန္ဓာဖြစ်တာအဲဒါခန္ဓာမရှိတာဘာပါလဲဒါဖြင့်ခန္ဓာမရှိတော့အိုခြင်းလို့ ပေါ်ရပါဘူးဒါခြင်းလို့သိခြင်းလို့သမသိရတော့ဘူးဗျအနိဝါဏအဲ့ဒီနိကမရှိဘူးဝါနာကတဏ္ဏအဲ့ဒီနိဝါဏတဏ္ဏမရှိတာကိုပါဠိဂရမရေးရနိဗ္ဗာန်လို့နိဗ္ဗာန်ဆိုပြီးသုံးလိုက်တာတဏ္ဏပြတ်မှနိဗ္ဗာန်ရပဲပါပါလေတဏ္ဏပြတ်မှနိဗ္ဗာန် အေးယနေ့ကိုမနဲ့ဖြင်းတာယနေ့မှမကုန်ရင်မနဲ့ဖြင်းတာရောက်မလားမရောက်ပါဘူးအဲ့လိုပဲတဏ္ဏကုန်မှသာနဲ့နိဗ္ဗာန်ရောက်တယ်တဲ့အဲ့ဒီနိဗ္ဗာန်ကအကျိုးသစ္စာနိဗ္ဗာန်ကကျိုးသစ္စာသူ့ကိုတဲ့အကြောင်းတရားကမက္ခသစ္စာတဲ့ဟောနိဗ္ဗာန်ရဲ့အကြောင်းတရားကပါတော့မက္ခသစ္စာကိလေသာမာရတိတိမောနိဗ္ဗာန်ံစတိတိခောမောသာသောခောသတိမေကော တပတ်ကကိလေသာသတပတ်ကနိဗ္ဗာန်ကိုပို့တတ်တယ်ဒီအဲ့ဒါဘာလဲလို့ဆိုရင်သီလသမာဓိပညာပါပဲအဲ့ဒါဘာလဲသီလသမာဓိပညာဟောသီလကဘာလဲပြိတ္တရေတပတ်ကဒီလက်ခံနေတာတော့သက်ခန္ဓာပရာလေတော့ဒေါသတိဟူသောမိဘမိကိုငြိမ့်တပိတ္တကနာနိဗ္ဗာန်သစ္စေကရောတိတပတ်ကနိဗ္ဗာန်ဖို့တဲ့နောက်တစ်ခုသမာဓိ သမာဓိခန္ဒီနံလောဘေခန္နံပရာလေသောနိဗ္ဗာန်သစ္စီကရောတိသမာဓိခန္ဒီနံသမဝါယမသမတတိသမာသမာဓိခေါ်တဲ့သမာဓိမကင်မြတ်ရခြင်းဖြင့်လောဘေခန္ဓာတမန်တွေ့တာလိုခြင်းညီကဆွဲလမ်းမှုဆိုတဲ့တဏှာတိဟုသောမိဘမိကို ပရာလင်တော်ပုံပုံညံ့ညံ့ခြေဖြတ်သုတ်ပြလျက်နိဗ္ဗာန်တစ္ဆေကရောတိမိငြိယာမမြတ်နိဗ္ဗာန်သို့ဧကမသွေမြတ်မောက်ပြုနိုင်ပါပေတည်းိကလောဘကိုသတ်တစ်ဖက်ကနိဗ္ဗာန်ဖို့တဲ့အဲဒီလိုပဲ ခန္ဒီနာမောကနပရာလင်တော်နိဗ္ဗာန်တိချိကရောတိသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဆိုတဲ့ပညာမဲ့ကနှစ်ပါးအဲ့ဒီပညာမဲ့ကနှစ်ပါးကပါလေပညာခန္ဒီနာမောကနပရာလင်တော်နိဗ္ဗာန်တိချိကရောတိမတိပိုင်မဲ့ဝေဝေမှုပြောင်းများသိမှုအတိမှားမှုအဲ့ဒါကိုပယ်ဖြတ်ပြီးတော့တစ်ဖက်ကနိဗ္ဗာန်ဖို့တယ်အဲ့တော့ဒီလား သမာဓိပညာအဲ့ဒါပါခေါ်ပါလေသာသနာအဲ့ဒါပါခေါ်ပါလေအဲ့ဒီသာသနာတော့သုံးရချင်းမြတ်ခြင်းတော့လောဘဒေါသမောဟသိပြီးတော့ရာဂခယောနဲ့လောဘခယောနိဗ္ဗာန်ဒေါသခယောနိဗ္ဗာန်မောဟခယောနိဗ္ဗာန်လောဘကုဏ နိဗ္ဗာန်မှာဒေါသကုံနာမောဟကုံနာအေးဒါကြောင့်မနေ့ကသုရတိလေးတွေအဲ့ဒီစနစ်နဲ့တပါတဲ့ခြင်းညာပွားများအထုလို့ဒေသနာဝါသနေမြတ်စွာဘုရားဟောကြားတဲ့တရားချုံနာ ကာရောသုဒ္ဓတိဆိုတဲ့ရေလူခဲ့တဲ့အသက်ကိုရှတ်တယ်ပြီးပြီးတော့ဝုံဝန်စားတာရေလူခဲ့တဲ့သုဒ္ဓတိကလေးသည်သောတာပတ္တိဖလေသောတာပတ္တိဘုရားပဋိဋ္ဌိကောင်းစွာမသွေတိရှာလေသောတာပတ္တိဖလေပဋိဋ္ဌိကောင်းစွာမသွေသောတာပန်ဖြစ်ရရှာလေတတိ ဏ္ဍသမารိပညာကယခုနိဗ္ဗာန်ကအောင်ဝဲစညဧကရှိတိမိကုန်ပြီဗျာမေဖို့နိဗ္ဗာန်ကအောင်ဝဲသာသနာအောင်ဝဲဟေးကတတ်နဲ့လဲ၍တဲ့မနေ့ကဒါလေးကိုအနုစိတ်ကြားနေတော့ခဏဘုန်းကြီးကပြန်ရှင်း အဲ့တော့သုံးမြေသာသနာထုံးလိုက်ခါမြေသဘာမြေပေါက်အကောင်ထောက်၍တယောက်ထူလီဖြစ်ပေသည်ဟုအဒီနလုံးကျွဲယူသုံးလျက်မြင်တုံမြင်လာဤဘဝဝဲလောဘနဲ့တွေ့ကျွန်းစရင်မှဒေါသနဲ့တွေ့ကျွန်းစရင်မှမောဟနဲ့တွေ့ကျွန်းစရင်မှလောကိစိတ်ငါလိတိစာကိုယထာဘုဒ္ဓတိတိုင်းလာပြီ ကင်းမလွယ်သွေတို့ပြစ်ချေသောလေးဝိပေတဲ့နောင်မျိုးတိုက်၍မြုံရဲ့မြုပ်အောင်သင်ကိုဆောင်လိုက်ဘုရားငါးစီပွဲနဲ့အကောင်းဆုံးဘာသာကိကဘာလူဖြစ်ပါရဲ့တန်းနဲ့ဝိပဿနာဓမ္မအာမထုံးလို့တပတ်တဘုံမှာမရသေးဘူးဆိုရင်တဲ့လူဖြစ်ကျွတ်တတ်မလားမရပါဘူးအေးအဲ့ဒါကြောင့်လူဖြစ်ကျွတ်တတ်အောင်လို့ဘာလုပ်ရမလဲဝိပဿနာ အဲဝိပဿနာရှုမှသုံးလို့တတိပဋ္ဌာပေါ့ဗျာနော်တတိယပြောခဲ့ပြီတရားရဲ့ပညာဝရိယသမာဓိတတိလက်ငါကြောင့်ထောင်လိုက်လက်ကလေးဟာရှင်းပြီးတော့နေတယ်လို့တတိကသတ္တနဲ့ပညာဝရိယနဲ့သမာဓိအသာမရှိကြတဲ့လို့ချင်းဝေရှာတဲ့ဘက်ထိမ့်ပြပါတယ် အဲ့ဒီသတိပဋ္ဌာန်တရားပွားများအထုံးမှသာလင်ခုနကဒီဝရဏဩကယောဂစပြီးအဆုတရားတွေကျင့်နိုင်မှာမို့ယောဂီယောဂီဘုယောဂီယေဝိဝိဆွေဝိမငေနဲ့လေသင်ပြုလိုက်တဲ့ဒုစရိုက်တွေ ရေသဖန်းလေးနဲ့တို့တယ်ရေသဖန်းလေးပေါ်မကင်းတယ်လို့ပုထုဇဉ်ဆိုတာအပြစ်နဲ့မကင်းရပါဘူးတာမန်လူသားမဆုံးထားပြီးဗုဒ္ဓဘောဓမလောင်းနေတာလေးသိချေကဘာတသိမှာပုထုဇဉ်ဘဝတကယ်တကားလည်းပဲရည်ရွယ်ချက်ပန်းတော်မဟုတ်ဘူးကြီးရာထားချက်ရှိပြီမဲ့လို့လေးသိကြီးကဘာတသိရဲ့ပုရုဇေဘဝကာယကံကြောင့်အမှား၅မျိုးဒီကံကြောင့်အမှား၆မျိုးမနောကံကြောင့်၃မျိုး ပေါင်းလိုက်တော့5 6 1ပေါင်း12ပါပါပါလေအဲ့ဒါကိုဘယ်လိုခေါ်လဲအဲဝိပါကဆိုတာအကျိုးပဲဝိပါကကိုဘုန်းကြီးတို့ဝိပန်လို့ခေါ်လိုက်တာအဲ့ဒါအကျိုး12ပါးဒီအကြောင်းကံတရားကြောင့်ဖြစ်တာဘာကြောင့်ဖြစ်အေကံဆိုတာအလောက်ပါပဲ ကံဆိုတာအဲဘယ်သူမပြုကိုပြုတဲ့ကံကိုထံပြန်တယ်ကိုပြုတဲ့ကံအေးကိုထံပြန်လို့ဒီနေရာဌာနမှာတော့ကုလူချင်းဘဝကလှချတဲ့လူတွေကြီးပဲအဲ့တော့တဲ့ရေတဘာမီဘိုးမကင်းတယ်လို့ပုထုရှင်အပြစ်မကင်းရဘူးအပြစ်မကင်းတဲ့တွတ်တယောသာသနာထွန်းလင်းတဲ့ခါကာလမှာတို့ယောဂီတွေယောဂီယောဂီ ပြီးပြီးပြောက်ပြောက်မဟုတ်ပါဘူးတဲ့အဲ့တော့ဘယ်လိုပုဂ္ဂိုလ် ဘယ်လိုလေးမေးရမလဲဆိုတော့ရှိပြီအနေအပြင်ပြောကျင်သားလားဗါတဲ့တော့ငြိမ်းချမ်းမှုတွေနိသာရဲ့တွေတဝဲတော်လဲကြော်လွဲကုန်လေယုံမှာ နဲ့ပဲအချိန်အကန့်အသတ်ကဘယ်လောက်လဲဆိုတော့သာသနာအားတာသာသနာပါအဲ့ဒီ9000သာသနာမှာလူချစ်တဲ့အခါတဲ့ခေါရကတို့ပြောခဲ့ပြီမှန်ရလားသုံးမိသာသနာထွန်းအ သမာမြင့်မောက်ကံကောင်းထောက်၍တယောက်သူဤဖြစ်ပေသည်ဟုအတိဏလုံးဆွဲယူသုံးရဲ့မြင့်ချုပ်မြင့်ဟာဤဘဝဝေတဒါကြောင့်အကောင်းဆုံးဘာနာကဘာလူဖြစ်လာတဲ့ခါကလမှာတင်တော်တရွေတဲ့လွတ်လပ်ွယ်အနေအပြင်ငြိမ်းချမ်းရေးဖိတ်ပေါ်တာပေးတဲ့အခါမှာတဲ့လာကြတဲ့အဲ့မှာ တင်တို့ကင်ဆွမ်းပြီးတော့မိုက်မဲလဲတဲ့လက်နဲ့ပြီးတော့မလုပ်ရပဲခြားရမယ်အဲ့ဒါကယူမမှုရဲ့အယူသီးတာရဲ့ယူမတာရဲ့ဘာပါလိမ့်အယုတိဒါကမိတ္တာဒိဋ္ဌိယုံမတာကဝိရှိကိစ္ဆာအယုတိဒါကမိတ္တာဒိဋ္ဌိယုံမတာကဝိရှိလို့မလုပ်ပါဘူးညာ ဝီစီမုတ်ရင်တုံတယ်ပတ်ကီးပြီးတော့ခဏခဏဆိုပြီးတော့အဲ့ဒါတရားပွဲတွေလည်းနောက်ကျဟုတ်လားဝီစီလေးမုတ်ပြီးပတ်ကီးကြီးထားလိုက်တဲ့တရားပွဲကိုမလွယ်ဘူးအဲ့ဒါကြောင့်ဝီစီမမုတ်ပါနဲ့ဝီစီကိစ္စာဝီစီကိစ္စာအေးယူမတာကဗိဇာတေတိယုံမတာကဝီစီကိစ္စာတို့ငါငါမတွေဘဝဝုန်းပဲ ဒုက္ခကရုပ်ွေကမလွတ်ကြတာလားအဲ့ဒီယူမမှုနဲ့ယုံမမှုမိစ္ဆာတတိနဲ့ဝိရှိကိစ္စဟောဒီလက်နဲ့ဒီကင်ဆွဲပြီးတော့ကြမ်းနေရကြမ်းရမ်းနေရရအဲ့ဒါကြောင့်ဘဝစက္ကမ်းမှာမျက်နှာမမလှပဲနဲ့အောက်တန်းကြဆင်းရဲတွေတွေ့ကြရတာတဲ့ဒါကြောင့်အဲ့ဒီအလုံးနဲ့လက်နဲ့နှစ်ခုကိုတော့ဆွတ်လို့ရပါလိမ့်မယ်လက်နဲ့ချရပါလိမ့်မယ်မှန်ရလားမှန်ပါဘာနဲ့ပါယူမမှုယူမမှု ယူမမှုဆိုတာအရှိယုံနာကအရှိတရားကယုံနဲ့နာအရှိတရားကအဲယုံနဲ့နာအဲ့ဒီယူမမှုယုံမမှုဆိုတာဘုရားပေါ်တရားပေါ်သံဃာပေါ်အကျဉ်းချုပ်အဲ့ဒါယုံမရအဲ့တော့တဲ့ဒီဘုရားတရားသံဃာပေါ်ယုံမတာကတော့အဘုကေဗေဒိဇယနတ်ဇယဂိုင်းဇယဝိဇ္ဇာဘုရောဘာယတေတွေကလှည့်စားလို့ယုံမနေတာ ဘုရားဟာအောက်လုံးလဲဘုရားသစ္စာလုံးလဲဘုရားပါကံလုံးလဲဘုရားအဲကြောက်လုံးလဲဘုရားပလစကံလုံးလဲဘုရားဟာဘုရားမပြည့်မှာအခုမဟုတ်ပေကျန်နာကြလိုက်ကြောင်မိသားဘုရားဘိုင်းတွေကအာရှင်ကဘုရားမှာမြေနာဘုရားမှာလာပါမှုဒီဘုရားမှာအလိုတော်ပြည့်ဘုရားမှာအပွဲပေးဘုရားမှာဆိုတော့သွားရောဘုရားသစ္စာလေးပါညွှန်ကြား၍ရှင်းလို့ကြောင့်ကောင်းမြတ်တဲ့နေရာဟောတယ်ဆိုတဲ့အချိန်မရောက်တော့ဘူးလေ တဘောဝတခါနာနဲ့ရရှိတဲ့ဗျာတုအာနာရှိတဲ့ဥစ္စာဒါမကြရင်ပြောဆိုပြီးတော့ဖြစ်ချင်ရရှောက်ဖြစ်တာဘုရားအပေါ်ယုံမှားတာဘယ်ဘုရားကမှကိုယ့်ကိုယ်တကိုးပေးလိုက်ပဲအဲအဲ့ဒါကြောင့်လူတွေကဖျားမှုဖျားမှုဆိုတာဖျက်လေထွက်ပြီးဖျားရှာထွက်နေကြဖျားပြောက်တဲ့လူတွေဖျားရှာထွက်ဖျားမပြောက်တဲ့လူဘယ်မှသွားကြရမလို့ ဘုဒ္ဓကာယောငားစရာလိုသေးလားသံမင်ညာယောသွားစရာလိုသေးလားရိပ်မိတယ်မို့လားစောင်းပြောတာလားတဲ့တယ်ပြောတာအဲတဲ့တယ်ပြောတာတောင်စောင်းနေချိတ်တယ်ဆိုတာပဲလိုအားမြောက်ခေါ်ပါတယ်လို့ဘုံပယာကုမိဇံမှာမိဇံမှာတရားနာတို့ဗျာတဲ့တဲ့ပြောလဲကိုစောင်းတယ်ဆိုရင်မချိတာဘူးကိုကတဲ့တဲ့ကြီးပြောတာကိုသူကစောင်းပြောတယ်ထင်နေတာကို ကိုယ်အလေးချိန်ဟုတ်လားအဲအင်ကွာတီမပြည့်ဘူးပေါ့ဗျာအဲ့ဒါလေးတွေလည်းသတိထားကြဘုရားပြောင်းနေကြတယ်မှန်ရလားအေးအဲ့ဒါဘုရားကသီလသမားတွေပညာသာအားဘယ်မှာသွားကြမလို့ပန်းတော်မတင်နဲ့ရေတမုံမတင်နဲ့သူ့အတွက်ဒါနေမလို့ပါဘူးလိုနေတာကကိုယ့်အတွက်ကိုယ့်အတွက်လိုနေတာကိုပြင်းတော့ဘုရားရှင်သွားပြီးပန်းလေးပါလေးနဲ့သူထော်လန်ခါနေကြအဲ့တော့ပန်းနေငါဘုရားထော်လန်ခါတာပဲလို့သာအောင်းမိတာ ဟုတ်လားဗတ္တိတရားမလို့ဘုရားနဲ့ကထားရင်ပြီးတော့မှတရား၅မိနစ်လောက်မှပြီးပြီဘုရားသိသဘောကျသွားပြီသူဖွင့်လာတာဟာဒုလူတွေအတွက်ခုနကလွတ်ဖို့မဟုတ်လားမှန်ပါဗျာအခုဘုရားဗန်းလေးတွေရည်ရည်ရုံနဲ့ဒါသူ့ရည်ရွယ်ပြည့်သေးဘူးပြည့်ပါမလားပြည့်ပါဘူးအဲ့တော့ဘုရားရှာထွက်နေတဲ့လူတွေတရိထားကြဖြူမြန်မှမုံမလားနဲ့ရက်တောင်သာပြီးနေတယ်ဗျာအတို့ဆရာတော်ကြီးပဲဟေးလူနဲ့မှမုံမလားနဲ့ဟုတ်လား ဂိုက်တော်ပါပြီတဲ့အဲ့ဒါဘုရားဟောယုံမှတဲ့အာမယမညာမယမစသည်ဖြင့်ပြောနေတာနောက်တစ်ခုတရားတော်အပေါ်အဘေကရာကမဆွမ်းတာမရိဘေကရာကိုအုံခံပြီးတော့မလိုက်ဘာဖြစ်တဲ့ခဏိနက္ခတ္တရောက်ကြည့်ဘုရားပုံလေးလျှောက်ပြတော့ကောင်းပါလေဒါပေမဲ့သင်္ဘောကြီးကဘယ်စလုံးပေါ်လို့တဲ့ဟိုသစ်ပင်ကဘာပေါ်လို့ဘာပေါ်လို့ဘာဖြစ်ဘာဖြစ်ဌာနိနဲ့လှုပ်ရှုပ်ပြီးဆိုင်ရဖို့ရေကောနဲတာမဟုတ်ဘူး ဟုတ်ပလားအေးအဲ့ဒါနဲ့တရားတော်ပေါ်မှာယုံမှားတာဘာလို့အေးယုံမှားတာကိုင်းလွန်လွယ်လေးပြောပါမယ်ပဋ္ဌာန်း24ပစ္စည်းဟာတရားတော်မဟုတ်ဘူးလားဟုတ်ပါဘူးအေးယုပဟေတုပစ္စယောတဲ့ဟော ဘေးကိုသစ်ပင်ကိုရှင်းသားမြင်အမြင့်ကအထက်ဩဇာပေးတယ်လို့လောဘဒေါသမောဟအကြောင်းရင်းသုံးပါးကအဖယ်လေးပါးကံသုံးပါးရံပြစ်ရှင်ပါဒီအချိုးလိုတွေဖြစ်စေတယ်အဲ့တော့ဒီလောဘဒေါသမောဟကိုပယ်ဖို့ဒီလိုသိရမှာအခုတော့အဲ့လိုမသိဘူးပိစေနာပိစေယောပိစေနာပိစေယောဒီခေတ်ပဋ္ဌာန်းဝဲတွေဘုန်းကြီးတို့အားမကြအားမရဘာဖြစ်လို့လဲ လူလေးနားကပြည့်ချင်တာပြည့်ချင်ရောပဲအဲ့တော့ပြောရမှာကရွတ်ပါမရွတ်ရအောင်မပြောအေးညနေ6နာရီက7နာရီလောက်အတွင်းလူတွေစားတော့ပြီးတဲ့အခါကျတော့အဲ့ဒီ24ပြည့်စည်းကဟေတုပြည့်စည်းရောကဘယ်လိုလောဘနဲ့သိပြည့်ကြပြီလောဘကအကြောင်းတရားပြိတာကအကျိုးတရား ဒိဋ္ဌကသမာဓိပိယုကအာယုသင်္ကာရမှာလောဘမလွဲနဲ့လောဘတွဲငရဲကြည့်လိုက်မယ်ပိတ်တာမြင်ဖြစ်လိုက်မယ်စသည်ဒီလိုပြောရမှာအခုတော့ဟေတုဟေတုသမြုံကရဝနနာမုတနာနိသာရပါဏိတိမေနေနာမနိယောဒါနဲ့ပိတိရောတာနဲ့ကြားတယ်အဲ့တော့စနစ်သစ်ခစ်သစ်ကလေးနဲ့မညာနေ6နာရီကည7နာရီအတွင်းတော့ဖြင့်စွမ်းရည်သတ္တိရှိတဲ့ပဌာနာဘာနာက ပဋ္ဌာန်းရွတ်ကြတဲ့တန်ဃာတော်များကဟိတုအာရမဏအဓိပတိစသည်၍တရားဓမ္မနားလည်အောင်ရှင်းပြရင်ပိုမကောင်းဘူးလားအဲဗေဒီကိုဖြစ်ချင်အဲ့လိုလုပ်ရရိုးရိုးကိုရုံတော့ကိုပါလေမဘယ်ဒီပဲဖြစ်နေတယ်ဟုတ်ပလားအေးအဲ့တော့တဲ့ပဋ္ဌာန်းပွဲတွေလည်းခဏစနစ်အရပြောင်းသင့်ပါပြီလို့ ကိုင်းဆိုလိုချက်ကအဲ့ဒီပဋ္ဌာန်း24ပိဋိဟာတရားတော်မဟုတ်လားတရားပါဘူးအဲ့တော့ဘယ်လိုယုံမှရလဲဆိုတော့ဟေးတဲ့တထောင်းကိုသုံးပိဋိချအေးဒီတိုင်းမှာဝင်နေတဲ့သခုမထွက်နိုင်ဘူးဆိုတော့ပဋ္ဌာန်းတရားတော်ကြီးကိုကြည်ရုံလို့ကိုယ်ွယ်လာတာသခုခံပါ့အဲ့ဒါတရားတော်ကိုယုံမှနေကြ ဘာပေါ်ယုံမှနေရအေးဟိုဟိန္ဒူအာရဏဒီတိစသည်ဖြင့်အဲ့ဒီပစ္စည်းရဲ့ပစ္စည်းပစ္စည်းဘာအချောင်းချက်တွဲမှုသိပြီးတော့အမှုသူငြိမ်းပြောက်ကုသိုလ်ဖြစ်အောင်လုပ်ရမှာအခုတော့သခိုးပန်းခိုင်းနေကြတာတရားပေါ်ယုံမှလားဘုဂန္ဓာရွတ်တော့ဗာဒီကန္ဓာရွတ်တော့ဗာသူတို့ကန္ဓာတွေကဘာမှလည်းမကုန်ညာဒိဋ္ဌိဒိဋ္ဌိညာအဲ့ဒါတို့သာသနာကိုယ်အောင်လုပ်တာ အေးကျဲကျဲပြက်ပြက်သိရမယ့်အားတွေကိုလုံးကောင်းတယ်လို့လုံးဝနဲ့လို့တော့နောက်လို့ရမခေါ်တတ်တော့ဘူးအဲခင်ဗျားတို့ညာတိတိတိတိညာပဲဘာလို့ညာလာတိရပါလို့တိရပါမသိဘူးမဟုတ်လားအဲ့ဒါပဲဒုသန္တနာရှင်းမှမကိုယ်ပြောက်အောင်ဆိုပြီးတော့ဖြုတ်ထားလိုက်တာကိုဒုလူတွေကအတူဘောက်ကိုအဟုံးမပြုံညာတိတိတိတိညာနဲ့လုပ်နေကြတယ် အဲ့ဒါလေးနဲ့သတိထားကြအဲ့ဒါတရားတော်အပေါ်မှာယုံမှားတာတရားဝိတ္တဘုရားဘာလေးတွေကလက်သားလိုက်ပြီးအမင်းပါကိညာကိကြနေတဲ့ဒါကြောင့်စနေသားဓိပါလူပါစနေသားဘုန်းကြီးကိုအဲ့တော့သံဃာတရားကျွန်တော်ရှိတဲ့ကြောင်းသွားသူစနေသားပါနေသားဆိုသူ့မိမသိပါမို့သူ့ဖေတော်သိတယ်ဟုတ်တယ်လေအမေအဖေမကြီးတို့မွေးတာတော့မတတ်နိုင်တယ်ဟုတ်မှန်ရလား ကိုယ်စားကြပါစေတပည့်တော်ဇနီးသားဘုန်းကြီးတွေ့ကြလို့ပါအဲဇနီးသားဘုန်းကြီးကတရားဟောနေတာဒါတရားဝတ်တွေ့လို့ပဲဖြစ်ပါနီးရတနည်းလုံးနေတာထိုးပြရတယ်လူသွားမှာပဲမဟုတ်လားတကယ်လို့သာမားလို့မြေမျိုးလို့မိုးကြိုးပြစ်မဲ့ပြင်မြန်မာပြည်တရားမှမရှိတော့အဲ့ဒါသံဃာတော်အပေါ်ယုံမာတာဘာပါလဲသံဃာတော် တိပဏ္ဍာသာကြည့်တဲ့ကိုကိုပါနဲ့မြေတုံးနဲ့ကိုရင်ကလေးကစယူသေးကညွမှာပန်ကတော့ကြည်ယူရလေးစားရအားထားရမြန်လို့ရရောက်မယ်ရှင်းမလားရှင်းပါပါအေးဒါကြောင့်အဲ့ဒါယုံမှမအယူသေးမှုဆိုတာတော့အခုခေတ်ကြီးဘုန်းကြီးတို့ပြောလို့မရတော့ဘူး သူရတတိဘိုးဘိုးအောင်ဘုံမင်းကောရကတိတော်ရွှေကျော်ရှိဘောသူသမညဘာယသေးအလားအာအိမ်မင်းမဂရိရေငါမမရှိကြီးတွင်သုံးတဲ့ကုဏမေပြေသုံးတဲ့ကုဏမေဘုပ္ပမင်းတော်ဘုပ္ပမင်းဝနာအမေညတန်ကြိုင်အံကိုကိုမျိုးရှင်ရှင်မျိုးရှင်ဒါယူသိနေတာပဲကိုနဲ့ပါပတ်သက်လို့လေဟဲ့အိမ်မင်းမင်းမဂရိမိတိုင်ဖတယ်ဘယ်မြဲဘယ်နဲ့လို့ဘယ်ဘယ်ဘေးနဲ့ဘယ်လို့ဆိုင်လဲ ဟုတ်ကလားဘာမှမဟုတ်ဘဲနဲ့နတ်ယုံကြည်ဆွမ်းလွန်တဲ့လူတွေကပြောတာကြတာကိုနောက်လူတွေနှယုံမယုံနဲ့ဆိုပြီးတော့အဲ့ဒါတလားတလုံးနာဥငီတွေဆွဲရတယ်တကယ်ရေမျောမပြီးတော့မယ်ဆိုတော့အဲ့ဒီဥငီဆွဲခံရတဲ့လူကလာသတိပေးတာအေးတကယ်ရေပေးပြီးပေးကြုံတော့ရလာတယ်ပေးတာသေနာကောင်းပြီဘယ်သွားနေလိုက်လဲကိုကမြင်တင်လိုက်ရတယ်တလားတလုံးတလားတလုံး နောက်ဆုံးကြတော့ရေပေးပြီးပေးကြတော့တောင်တောင်ပြက်အတူအောင်ကြီးလေးသူတော့လာရင်နိုင်ဘာများအားကိုးနေတာပြောကြစမ်းတကယ်တောင်တောင်ပြဲတော့မရှိမရှိမဲ့ကလေးနဲ့အိမ်ဆောက်တော့အိမ်ပြီးတဲ့ကဘုန်းကြီးကပရိယောသမောပရေချက်ချပေးရတယ်မဟုတ်လားတကယ်ရေးကြုံတော့သူကဘုန်းကြီးလားအဲ့ဒါပဲ ပြောရမယ်တန်ခါသူရင်ပြီးတော့ဟိုဟာသူ့အိမ်ကလဲငင်ကိုအုံးကြီးအလုံးလိုက်ပေးထားရမချစ်နှံ့လိုက်ချောင်းဟုတ်တယ်မဟုတ်လားတကယ်ကိုရင်သားရှင်ပြီးတော့ကိုရင်ဖြစ်အောင်ဘယ်သူကလုပ်သားကြီးတွေရဟန်းဖြစ်အောင်သိမ့်သမုတ်တော့ဘာဘိုးဘပြင်းနဲ့ဆုံးမတော့သက်ပြောင်းတဲ့မြေချင်းနဲ့ရဲတဲ့လက်တဲ့နှစ်လဲတဲ့ဘယ်သူတွေကလာပြီးတော့တရားဟောရေးချက်ချာ တကယ်အကျိုးပြုတာသံဃာတစ်ပါးအုံကြီးတစ်လုံးကြီးလောင်းမှုသူအိမ်ကလည်းငင်ကြတော့အုံကြီးကိုအလုံးလိုက်ပြီးမသာမအဲ့ဒါသံဃာတော်အဖို့ယုံမှားနေတာဘာပါလဲအေးအဲ့ဒါပဲမယုံတော့ဝဲယုံတော့ဝဲယုံမိရဲ့ဒါလေးပြီးဂျင်းနာတို့ဗုဒ္ဓဘာသာတွေဟာအဟုတ်ပါဘလဲချောင်းဘလဲချောင်း ပါမှန်းမသိဘူးတလွဲကြီးဆံနေကောင်းနေရတယ်သဘောပေါက်ပလားအေးဒါကြောင့်ဗါတဲ့ငြိမ်းချမ်းမှုတွေငြိမ်းချမ်း ဝီချီလီဆက်လူတဲ့ဟမ်ညာမကပြောတယ်ဘုန်းကြီးကဘီယူပေါ်ဟလားတေယုတ်ကြီးရောဟောဖြူဖြူပွေးပွေးနဲ့ဖုံးဖုံးအောင်ဆိုတဲ့လူရောဟိုဒုပေါ်ပေါင်းပေါ်နဲ့ဘုံမင်းကောင်ဆိုတဲ့ပုံဘုန်းကြီးအဲ့ဒါတွေဘာလုပ်တာလဲချွတ်ချတာအင်းကြီးကဆွဲချတာလားဘုံဖြူမှပြင်းအဲ့ဒါဘုံမင်းကောင်ရောဖုံးဖုံးအောင်ရောမဲမတ်နှဲလေးဆိုတာကပါပြီမဲအဲ့ဒီမတ်နှဲလေးကိုတကယ်ရွှေတက်ထားတာကိုကယူမယ်ဆိုတော့အဖုန်းကြီးနေဦးနေဦးဘာလို့မလို့နှထောင်းလေးချုပ်မယ်လို့ ဟင်အဲ့ဒီရုပ်တွေရောအကုန်လုံးသိတာအုံးကြီးကသားလုံးမပြောက10ပြီးတော့ပါတယ်ဟုတ်လားဇာစားကြပွားကိုရင်နေဦးစင်းနေလို့ပြောပေးတာလေဘာမှမဟုတ်တာတွေကအလောက်ရှုပ်နေကြတာဒီတိုင်းရောယုံမှာယူသည်လက်နဲ့ကြည့်မယ်ရိတ်တာအောင်လျောက်ပြအပ်လေဒါဖြင့်လူကြီးစကပြပြပြောင်းပြောင်းလို့တကယ်တမ်းရောငြိမ်းချမ်းမှုရမလားဆိုတော့အောက်ကပါလေတော့ယုံကြည်ယုံကြည်စေခြင်း ကုန်မြင်မလေးတတ်ဖြတ်ဟိုတိုင်းသို့မှမတူလေဓမ္မတာတိနေမူလီပဲတန်တတိပရိယာဓမ္မတွေမယုံရှိပါနဲ့သာသနာတော်မှာတဲ့အတိကရခိုင်မာတဲ့အထောက်အထားတွေရှိပါတယ်တဲ့တကောက်ဆိုကြည့်ပါဦးယုံကြည်ရှိခြင်းဘု ချမ်းသာပဲပေးမယ်ဒီနှစ်ကလာတိုင်းတာ9000ဆိုရင်လည်းခဏ2000ရောတဝက်ကုန်သွားပြီမောင်းလို့မဲ့လို့သတိကြီးစွာထားဖို့ချိန်နဲ့ခရစ်တော်ပြီယူမမှုယုံမမှုဆိုတဲ့လက်နဲ့ကြီးတွေချအဲဒီလိုချတဲ့ဘဝလွန်ငင်းချမ်းသာကိုရသွားတာကတမ္ပဒါတိဘယ်လိုလဲတမ္ပဒါတိတမ္ပကနေရောဓာထကအစွဲဣဒ္ဓလာရှိတာသူ့နာမည်အပြည့်တော့တမ္ပဒါတိက အစွဲနေရှိဒီအခြားမကြမ်းမှာနေကျင့်ကျင်ဖြစ်နေလို့သူ့ကိုဥစွဲနေဘယ်လိုပါလဲအေးအဲ့ဒီဥစွဲနေငယ်ငယ်လေးကသုံးပြီးတော့အမေလူကြီးကောင်းကိုက်မိုက်လိုက်တဲ့ဘဝတော့ပြောမနေနဲ့ရွှေမျိုးလေးနဲ့မျက်နှာမလှတော့နောက်ဆုံးအရွယ်ကြီးလာတဲ့အခါအိမ်ကနေထုတ်တော့သခိုးရမလေးနဲ့သွားပေါင်းတယ်အဲ့ဒီသခိုးရမလေးနဲ့သွားပေါင်းနေတော့ဒါဘုန်းကြီးအကျင့်ညို့ပြောမှာ အေးသဘောတရားလေးနဲ့သွားပေါင်းတဲ့အခါကျတော့မှရှေ့နောက်တောင်ကြောင်လေးပါကိုယ့်ရဲ့လူကျူးတိုက်စားပြည်သူပြည်သားတွေကမခံနိုင်တော့ခေတ်တိုင်းကနေပြီးတော့ဒီလူဆိုးတွေကိုဖမ်းပေးပါအဲ့ဒါရှေ့တော့ကတိုင်းပြည်မှာနန်းတော်ရဲ့အရှိမတိုင်ကြီးတစ်ခုရှိအဲ့ဒီတိုင်ကိုကင်ပြီးတော့ပြောရင်ပြောရင်ဟာပြောရဟုတ်လား အခုလည်းအဲ့လိုတိုင်ဆိုင်ပြီးပြောကြရပြောရရင်ကောင်းမလားလို့ကိုနည်းနည်းစဉ်းစားကြည့်တာစဉ်းစားတာဟုတ်တယ်လေအဲဒီကိုင်ဘာမှမလုပ်ရတော့ဒီတိုင်ကိုင်လိုက်ရလေဟုတ်မလားအေးအေးကိုင်တော့ပါပြီအဲ့တိုင်ကိုင်ပြီးတော့ဘယင်ထေပြရတိုင်ဒီပြည်သားတွေကိုနေကြခြင်းမနေတဲ့ဘုရားသဘောတန်ခါလူရပြန်ပေးအဲ့ဒါမျိုးကိုဖန်ရှိပေးပါဆိုတော့ တိုင်းပြည်ရဲ့ဆန္ဒနဲ့ဘယင်လုံးရတဲ့အတွက်တာကြောင့်ပြိဿရေအဲ့ဒါဘယင်ကထွက်ဖမ်းရတော့မှာပေါ့မှန်ရဲ့လားမှန်ပါဗျာမှန်ရဲ့လားမှန်ပါဗျာမှန်ရဲ့လားမှန်ပါအေးမှန်ရဲ့ပြီးတာပါပဲအဲခိုင်းတော်ပြီဗျာအဲ့ဒါနဲ့ပြိဿရေအဲ ပြည်သူရဲ့ဆန္ဒနဲ့လာလာဆိုတော့မနေတာတွေတတ်ထောင်နာဖို့လူစုကဝိုင်းပြီးတော့ဖမ်းလိုက်တာအရှိပြင်900နောက်ပြင်900တောင်ပြင်900မြောက်ပြင်900မြို့ရဲ့အရှိနောက်တောင်မြောက်၄ပါးက900ဒီဆိုတော့ဘယ်လောက်ပါလဲ2000သူတို့ပြစ်မှုကထင်ရှားနေတော့တေမိတ် အဲ့တော့ရှေးတော့ကတတ်တဲ့ဟာကဇပင်ကိုလက်နဲ့ရစ်ပြီးတော့လက်ဘင်းကိုလမ်းပြီးတော့ဒုတ်တုံနဲ့ဒီကိုထုရတယ်တစ်ချက်နဲ့တယောက်ပါရအဲ့တော့လူကောင်းကအဲလူသားသမားကခဏိအဲ့ဒါကိုသူတယောက်မတတ်နိုင်တော့ဘူးအရွယ်ကြီးအရွယ်ကြီးတော့မှ gain ခေါ်ကောင်းသဘောမျိုးနဲ့ပေါ့လေမင်းတို့တဲကဒီလူတွေဘသူသတ်မလဲအဲ့ဒီသတ်တဲ့လူဟာသေတံကလည်းလွတ်မဲ့ယာတုနဲ့အလုံးနဲ့တတ်တာလည်းပြီးမယ်ဆိုတော့ဥဆွေကြီးကကျုပ်တော့မယ်ဆိုပြီးတော့သတ်လိုက်တာလူပေါင်းမလားမှန်ပါပါဇာလန်ကမနန်းဖြစ်တော့ပါသူပါသေးသွားရင်ဇာလန်ကပြတ်ပြီ။ဟောဘယ်တော့ပါလဲ။ တော်ဦးလူပတ်ပြီးတော့မှအလုတ်လက်ခံတာအဲ့ဒါနဲ့ငပီးပြီးဆိုပြီးတော့တရားတရားတစ်ချက်တစ်ချက်တယောက်တယောက်တတ်လိုက်တယ်ငါးချက်နဲ့ငါးနေကြဘယ်လောက်ရတော့အဲ့ဒီတော့အဲ့ဒီရဲ့ထုံတန်းစင်လာအရာအဝတ်ဖြူမဝတ်ရဘူးမြာလေးပါမပါရဘူးနှုတ်ကနာထွမ်းမသွားရနှုတ်ကနာထမင်းမစားရဒါသူ့ရဲ့ထုံးတယ်သူလည်းပဲ55နှစ်ရွေရောက်တော့လူတယောက်သိအောင်မတတ်နိုင်တဲ့ပင်စင်ရ ပင်နေကတော့55နှစ်ကြာအောင်အေးပြီးတော့တန်ကြီးခံမဲ့ရတယ်အဲ့ဒီအဝတ်ဖြူလဲဝမများလေးပါနဲ့ပါမယ်နုကနာရောတဲ့ချမင်းကိုလည်းစားမယ်လို့မိမကိုချက်ခိုင်းဝတ်ဖြူရှင်ရဲ့ပန်းနန္ဒာယူပြီးတော့ရေသွားချို့အဲ့ဒီအချိန်မှာရှင်သာရိပုတ္တရာကကြည့်လိုက်တော့ဥဆွေကနေ့ပဲအဲ့ဒါသေနေရနေပြီ အေးဘဝမှာအကောင်းဆုံးကမှလူဖြစ်ပိုင်တဲ့ကုသိုလ်တွေလက်တရှင်းမှမရပဲဆုံးရှုံးမတော်ပြီဘူးဆိုပြီးတော့ဟာကိုတော်တို့ရဲ့တသိချေကမ္ဘာတသိပါရမီဖြစ်ထားတဲ့ဆွမ်းအားဖြင့်အဲ့ဒီကုဆွေနေအိမ်ကိုသွားပါသွားပြီးတော့အိမ်ပေါ်မှာထိုင်ကုဆွေနေကြီးကရေချိုးပြန်လာပြန်လာတော့ရှင်တာလိပေါက်တတာကိုတော်ကြီးလည်းတွေ့လိုက်ဟာတိတ်ထဲမှာလက်ကနေဆိုပြီးဝမ်းသာအားရကျဉ်းနှံ့ အေးငါ55နှစ်ကြာလူသက်ကုန်းမှနေရတယ်ဘယ်အလူကမှမလားအလူတွေ့ပြန်တော့လည်းပဲငါမှလူရမရှိခဏိတော့အလူကနဲ့လူရဟောဒီတော့စုံတဲ့ကငါအာမောတရားလူမယ်လို့သူ့အတွက်ချက်ထားတဲ့လောကနာဆွမ်းတဝက်ရှင်သာရိပုတ္တရာလူပါလေရှင်သာရိပုတ္တရာကလည်းပဲဒါကိုတဲ့အင်မတန်စာရင်နေမှသိတော့တကားအတွက်သွားတောင်းတကားရဲ့ကိုရာချက်သွားပြီးတော့စားပါ တာမီတော်မှာရှင်းလာတော့ရှင်သာရိပုတ္တရာကတရားဟောပါတယ်ဒါနကတာသီလကတာအဲ့ဒီလိုတဲ့လေကားနှစ်သက်ကိုအရှင်းမြင်ကျင့်ဖို့ရတရားဟောတော့ဥဆွေကြီးရေးကလေသီလပိုင်းဆိုင်ရာရောက်အပြည့်ချင်းသီလကြောင့်ရင်တကုမတ်ကြစင်ငါကပိတာဝေဥစ္စာကြည်စိတ်စိတ်ကြည်တပိဆုံးယုတ်ခြင်းနဲ့တတ္တိမကောင်းကြိုင်နာလောက်၏ လူပေါင်းအလယ်မျက်နှာငယ်လေးရဲ့အသွဲထိတ်ကြောက်လွန်စိတ်နှောင်၍ဝေနောက်ပြီးလျင်တရားချင်းသည်မယွေမှစွာတည်ပြီးကလည်းငါလေးရွာအပေလာအံ့ရွယ်သည်ငါသွဲသီလပြည့်ကြောင်းသည်ေသီလမပြည့်စုံငါးပါးသီလမလုံတဲ့ပုဂ္ဂိုလ်များဟာတဲ့တိဥစ္စာပစ္စည်းဆုံးရှုံးပစ္စည်းတတ်တယ်ရှိပွားပြတ်တတ်တယ် ဘာဖြစ်တာလဲဝိပါဒနံပါတ်၄တဲ့လူပေါင်းအလယ်မှာတဲ့ကိုကတတ်ထာတာကိုရတာဆိုတော့ဟောမိန်ကုတ်ကုတ်လေးနဲ့ကြီးကတောင်းမောက်တကဲ့တော့တဲ့မတိမငြိဖြစ်တတ်တယ်နံပါတ်၃နာမည်ဆိုထွက်တယ်နာမလေးတည်တဲ့အခါတွေ့တွေ့ဝေဝေတည်ရတယ်နာမကတည်ပြီးတဲ့အခါငရဲတည်တဲ့ပြည့်တူတာလေးဝါတော့ပယ်သွားသွားရတယ် တေလမလုံရင်အပြစ်ဘယ်နှမမှန်ပါပါရောက်မြန်မြန်နိုင်တဲ့အောင်ရှိတဲ့ကျွယ်ဖြိုးလွန်ကျော်ဟိုရတဲ့တို့ရှိကကြည်ပွားခြင်းနဲ့တရေပေါက်ရောက်ပရိသတ်တရဲ့သိမလာရှင်ပြဝမ်းမြောက်မဖောင်းမဝေစုတိယဗျာတပံမௌကြတေပိကနေငါဝအာယုလုံးစုံပြီလား နာယသံပြောဤငါဘောတိတေဇောသီလစွမ်းဤပေတကာသီလလုံုံတဲ့ပုဂ္ဂိုလ်တွေမှာတေရှိပွားရေးကောင်းတယ်နေတဲ့လူအောင်လည်းမတိတတ်ခံရစွာနဲ့အဲ့ဒါအဲလူအောင်ဟာ တတောတိကကြီးပွားခြင်းနဲ့တတိပေါက်ရောက်တဲ့ကောင်းတတိကြောချတယ်နမသုံးထေဝါခညာပြီးအိန္ဒြေရှိတယ်နမလေးသိတဲ့အခါမတွေ့မဝေပဲသိရတယ်နမငါသိပြီးတဲ့အခါသူတိနိုင်ပါရောက်တတ်တယ်အကျိုးဘဏမအဲ့ဒီနေရာရောက်တော့ဥဆွေနေကြီးတကားတဲ့လေးဘက်ထောက်ပြီးကောင်းရနေတော့ဆရာရှင်သာရိပုတ္တရာကတကားတော့စိတ်ဝင်စားဘူးလား အမောမခံပါနဲ့ဗျာတပိတော့က55နှစ်လူသက်လာတာကြီးပဲတိကတပိတော့တရှိမှမရှိဘူးမောမခံတော့ကိုတော့ကြောင်းသာမြန်ကြွားပါအဲ့ဒီကြတော့မှရှင်သာရိပုတ္တရာကဉာဏ်ပညာကြီးမားတဲ့အတွက်တော့မဖြစ်ဘူးသူ့ကိုယ်တော်ပြင်ကနားလည်အောင်သိငွေမှပဲရဲ့လက်စားလိုက်နေပါဦးတကားကြီးတဲ့တကားကြီးအဲ့ဒီသတ်ခိုင်းတာတကားကြီးသတ်ချင်လို့သတ်တာဘေးကခိုင်းလို့သတ်တယ် ဒါကတော့ရှင်းကြီးပဲဗျာတတိတော့ဘာသိတာမှာဘယ်ငါသာမယ်လို့သာဒီတော့ရှင်သာရိပုတ္တရာကတင့်မှာအပြစ်ရှိလိမ့်မလားတဲ့ဟောလှည့်သားလိုက်တာအပြစ်မရှိဘူးလို့မပြောဘူးပြိတ္တာအပြစ်ရှိလိမ့်မလားဆိုဟာဟုတ်တယ်ငါတတ်ချင်လို့တတ်တာမဟုတ်ဘူးဘယင်ကခိုင်းလို့တတ်အပြစ်ရှိရင်ဘယင်မဲ့အပြစ်ရှိမဲ့ဆိုပြီးအဲ့ဒီမှာစိတ်တက်ကလေးကြည်လင်တန်ဆွမ်းတဲ့အာကာလဇောကြည်တံဘာယထိုင်လျာဘာယထိုင်လျာ ကိုထိုင်တယ်လူလူကြကြတွေရှိမှာလွာရီယတိုင်လျောင်းလွာရီယတိုင်လျောင်းသေပါမြောင်းကောင်းကောင်းနိုင်၍နေရလေတို့ဒီရတရားတွေကောင်းကောင်းမှန်၍နေပါလေဒါကြောင့်ကျူရှင်ဆရာမတွေစားလာတယ်ဘယ်လိုပါလဲကောင်းကောင်းနိုင်၍နေပါလေ အေးအဲ့ဒီလိုအလုပ်ပေးတယ်ရဟောတော့ရှင်သာရိပုတ္တရာဘုရားလိုအပ်တဲ့အေးတဲ့ရှင်သာရိပုတ္တရာရဲ့အပိတိုက်တော်မူရထွက်ပြီးတော့သူဖြစ်တဲ့ယုံနာလိခဏမှတ်မှတ်ကြည့်ပြီးတော့မှဂိုက်တကားကြီးအဲ့ဒီအတိုင်းသာမှတ်ပြီးတော့ငါပြန်မယ်ဒီတော့သဘေထမ်းပြီးတော့လိုက်ဖို့ ဘုံရွာပြင်ရောက်တော့တပိတ်ကကဲရှင်မြားလည်းကြွပဲဘုံရောဗျာလို့ရှင်သာရိပုတ္တရာကြွသွားတော့မှဒီတော့အကိစ္စတော်ဟာကိစ္စမိနိပါဒနာတိကိစ္စတော်သွားသည်ရှိတော့ကိစ္စမိနိသွားဤဟူ၍ပါဒနာတိပြီးအောင်လုပ်ပါသွားရင်သွားတယ်လို့ပြီးအောင်လုပ်ဆိုတဲ့ပြင်ဥွှဲနေကြီးလေလက်ကလေးပိုင်းပြီးတော့ ကိုယ်ချီပြလေးမြေအောင်များကြည့်ပြီးတော့ဘယ်လန်းနဲ့ညာလန်းနဲ့ဘယ်လန်းနဲ့ညာလန်းနဲ့အဲ့ဒီတော့တဲ့ရှုမှတ်ပွားများပြီးတော့လာလိုက်တာအတိတ်ဘဝရံညောရှိခဲ့တဲ့ဘလူမတကောင်တယောက်ကဘေးနွားမကိုပုကဒါမှမဟုတ်နွားမရဲ့ဖန်သိပြီးတော့အတိတ်ဘဝကိုကြွေးကိုစတ်သောနေအပြင်ခွေတန်လိုက်တာဥရိအလိတ်အလိတ်ထွက်ပြီးတော့သေရှာတယ်သူ့ဆွဲနေဘာဖြစ်သွားလဲသေရှာပါတယ် အဲဒီလိုသိသွားတော့မြေမကောင်းရှင်မကောင်းအလောင်းမှာမလားမြို့ထဲမှာချွမ်းလန်းကြွရတဲ့ရဟန်းသာပတိတွေကဟာဒီလူကြီးငါးကျန်ငါးတိကြလူသတ်လုပ်ငန်းနဲ့ခဏီပဲပြင်ကျင်ရတယ်လို့ကြားအခုကြတော့နွားခွက်ပြီးတော့သေဦးလေးခွေခွေထွက်လို့ဒီလူကြီးဘဝခုကောင်းမှာမဟုတ်တော့ပါဘူးအဲ့လိုဆိုပြီးတော့ကျောင်းသားကျောင်းသူများတွေ့ခဲ့တဲ့ဖြစ်ရဆန်းမိဘများဟောဖေဖေတို့မိမေတို့သာသာတို့မိမိတို့ဘယ်လိုဘယ်လိုတွေ့ခဲ့တယ်ကြားခဲ့တယ် တိုင်တန်းပြောဆိုသလိုယံအာမေတို့ကလည်းပဲဘုရားကိုယ်တော်မြတ်ကြီးကိုသွားပြီးတော့ပြောဆိုတိုင်တန်းကြဟာဥစ္စရဏီဗျာငါတင်ငါနေကြလူသားခဏိပင်ချင်းအပြန်တော်လည်းဗျာနွားွက်ပြီးတော့ဥရိအခွေလိုက်ခွေလိုက်နဲ့သေးတာဒီလိုရှိတော့ဘဝကူကောင်းမှာမဟုတ်ပါဘူးအဲ့ဒီလိုပြောပြီးတော့သူတို့ရဲ့ချင်းမြင့်ရဲ့ပြီးတော့ဘုရားကချစ်သားလို့ဒီလိုမဟုတ်ဘူးကွာငါဗျာသာသနာတွေ့ကြုံလိုက်ကြုံတဲ့အခါမှာ အေးပါတဲ့အဲကျွေးတန်လဲကျွေးတလဲကြက်တကုတ်ကြောက်တလုံးတရားဓမ္မဟိုရှိလို့အတချောင်းလို့တော့ဘုမထက်လိုက်ပါဘူး။ကြောင်နေထက်တဲ့အဖြစ်နေတော့ကျွေးတယ်လေရက်သက်တော့ကြောက်တယ်လို့တရားဓမ္မ ခြေတို့အပ်တစ်ချောင်းဟုတ်လားအဲ့ဒီခြေတို့အပ်တစ်ချောင်းရဟောရေတွေထည့်ပြီးပိုက်တာရရောက်တယ်နော်အဲအဲအဲ့ဒါလိုမပြောပါဘူးလို့အဲ့တော့ကျွေးရတက်လက်ထဲနဲ့တစ်ဖက်လိုနိုင်ရတယ်ဗာလေပါစင်ဆိုတာပါတူလားကျက်တစ်ခုံနဲ့ကျက်ကောင်းမိသွားရင်တစ်ဖက်ကျက်ဖို့ နိုင်ရပါဘူးရှောက်ဟာသိမ်းထောင်ချီပြီးတော့တိုင်တလုံးနဲ့နဲ့တသက်လုံးအေးမသွားဘူးလားအေးပါပါတရားတမန်လောက်ရှုမှလို့အနိစ္စထင်သွားရင်သံသနာတစ်ခွင်မှာပြီးပြီအေးအဲ့ဒါကျွေတလက်ချက်တကုံကတော့ရှင်းထုံးစကားကြောက်တယ်လို့တရားဓမ္မရှင်းတော့တစ်ချောင်းကတော့ဖြူစီရတော့ရဲ့ဒီကိုလေးနရပတိရှင်းပေါ်ဟုတ်လားအေးအဲ့ဒါပဲ ဒါကြောင့်နဲ့မြတ်စွာဘုရားကအဲ့ဒီလိုသံဃာတော်များကတိုင်တန်းပြောဆိုတော့ဟာမင်းတို့ချင်းတော်မဟုတ်ဘူးတဲ့ငါမရသာသနာကျုံးတဲ့အခါတွေ့တယ်လေချက်တဲ့ကိုကြောက်တဲ့လုံးဘုရားဓမ္မဆိုတာလို့အေးမင်းတို့မသိလို့ပါတဲ့တရက်ဖြစ်ရတာဒီလိုဆိုပြီးတော့နဂရေသောလကာတကော နဂရီရာဇဂျုံမြို့၌သောရကာတကုံငါကျန်ငါနေကြခိုးသူတွေမှတ်လာခဲ့တဲ့လူသားသမားကြီးအခုဆွဲနေသည်မရဏတနာကာလိတေကနိကာကာလ၌အာသမတောတာရိဗုဒ္ဓတာတာကြီးတာရိဗုဒ္ဓရာဤသူဘာတိတံကောင်းစွာဟောကြားအပ်သောဝါအကောင်းဆုံးဟောကြားတဲ့ဝိပဿနာတရားကို သူနိတဝါနာနာကြရလေသောကြောင့်ဝါနာကြယုံမြမကလက်တွေကျင်ပွားလေသောကြောင့်အေးတဲ့အနုလောမခန္တိအနုလောမဆိုတဲ့ခန္တိညာကိုလတ္တနာရ၍တိယဝဘယအလုံးသူတော်ကောင်းတို့ပြောကြောင်းဆံရာတုတိတာဆိုတဲ့နတ်ပြည်တို့ကတော်ရောက်တည်း ပမောတိကောင်းသောမသွေဝါမြောင်း၍နေပါပေတတိသူပါတိတံသုံးလိုက်တော်ဝါနာနဂရိသောရကတကောအနုရောမခန္ဓိလတနာမောတတိတိရဝံကတော်အေးမင်းတို့ကတော့တမ္မာပရိယမသမြတ်လို့ အသားမျက်လုံးနဲ့ကြည့်တာကိုတဲ့ညာမျက်လုံးနဲ့ကြည့်လိုက်ရင်လေတဲ့အဲ့ဒီဥဆွဲပေမဲ့နေမှာသာယီသာလီပုပ္ပရာကအိန္ဒိယရောက်ကြွရောက်ပြီးတော့တကယ်အရှိမင်းသူပါတိတာသူကောင်းပါတိတာကပြောတာဆိုတာဟောတာအေးဒါကြောင့်အကောင်းဆုံးဖြစ်သောဝိပဿနာတရားကိုဟောပြီးအေးအဲ့ဒါနဲ့ရှင်ငါသာယီသာလီပုပ္ပရာပြန်လာတော့လိုက်ဖို့လို့ သူ့ရဲ့ဒီပြန်တဲ့အခါမှာအမှန်တရားဝိပဿနာသတိဌာနရားနဲ့ပြန်တော့ဉာဏ်ယိုးရှိခဲ့တဲ့ဘလူမတယောက်ကဒွါမယောင်ဖန်ရှင်တာမမွန်ဒွါမကိုကုကပ်ပြီးတော့တန်လိုက်တာဥရိအခွင့်ဝေထွက်လို့မြင်မကောင်းပေမဲ့ကွယ်တဲ့တကယ်တော့သူ့အလောင်းလှပါလေသူ့အလောင်းလှပါပါဘုရားတို့ပြေတာသဘောတူနိုင်ပါသဘောပါပါဟမ် အေးဘယ်လိုအတ္တိယအလောင်းနာတယ်ဆိုတော့ဆိုဘုရားကိုပင်ဘုရားကိုပင်ဥမြင်ငါသိဥမြင်ငါသိတရားကိုလည်းတရားကိုလည်းမဆွဲသေးစေမဆွဲသေးစေသံဃာကုံတို့သံဃာကုံတို့ရှင်သူကသိရှင်သူကသိအသေးကောင်း ဒါအခုသူ့ဆွဲနေရအမှန်တရားဆိုတဲ့တရားနဲ့သိသွားလို့သူ့အလောင်းဟာသူ့အသေးဟာဘုရားကိုပင်ဘုရားကိုပင်ဘုမြင်ငါသိဘုမြင်ငါသိဘုရားကိုလည်းဘုရားကိုလည်းမဆွဲသေးစေမဆွဲသေးစေသံဃာဘုံသူသံဃာဘုံသူဤသူကသိဤသူကသိအသေးကောင်း ရွှင်နေအသေးရဘာဖြစ်လို့လဲတရားနဲ့တရားရှုမှပြီးတော့တည်ကျွမ်းသွားတဲ့အတွက်ဒါကြောင့်ဘုဇာတုမာရတောင်းရင်းနာယာမတုတိတာလေးချင်းမြောက်တာအဲ့ဒီနတ်ပြာဘုရားလောက်သူတော်ကောင်းဘုရားမဲ့တော်ခမဲတော်ရှင်သာရိပုတ္တရာရှင်မောင်ကလန်တော်ရဲ့အဓိကရာပုဂ္ဂိုလ်ကြီးတို့ရဲ့ တထောက်ကွန်းခုနာနေရဖြစ်တဲ့တုတိတာတုတနှစ်သက်ခြင်းဣဒတာရှိတာအေးအရိယာပုဂ္ဂိုလ်ကောင်းနေပျော်ချောင်းဆိုင်ရာဖြစ်လို့တုတိတာဘုံဘာဘုံလဲတုတိတာဘုံအဲ့ဒီဘုံမှာရောက်ပြီးတော့သူဝါမြဝန္တာရှိပြီတဲ့ဗျာအဲအပေကမလို့ဘူးလားမလို့ပါဘူးအဲကြောင့်ငြိမ်းချမ်းမှုတွေငြိမ်းချမ်းမှုတွေ နေသာရဲ့တွေ့တပွဲတော် ပြီးတော့ကြည့်လိုက်တယ်ဆိုရင်မြင်မြင်သမျှစီးပွားရေးသမားများကစီးပွားရေးရှုတော့မှကြည့်ရလူပညာသမားများကလူပညာရှုတော့မှအေးဘုရားမြတ်စွာကလွတ်လပ်ရေးဖခင်ငြိမ်းချမ်းရေးပြိတုကဖြစ်တဲ့အတွက်ဒါကြောင့်လွတ်လပ်ရေးမျက်စိငြိမ်းချမ်းရေးမျက်စိနဲ့ကြည့်လိုက်အရိယတဏမြင်တွေ့ပါတယ်ဘယ်သူကမြင်တွေ့အရိယတဏ အေးငါသာများနေပြီမဲ့သူ့ရဲ့လွတ်လပ်ရေးနေတွေ့သဖြင့်မကအောက်ကမတတ္တတဏိကအကမတိမကကိုရောသွားနေကြသွားရမဲ့လမ်းမှာအောက်ကမဖဲခွာဆုံးနေခဲ့ပြီွာပြောင်းလဲခဲ့၍ တဏ္ဍငါးပြားနေသောအရိယတဏ္ဍတရိတန်နိကာနေသောအကမတိကရုဏာရှိရှုကြွတော်မူလေတည်းရှင်ရလားဟဲ့လားချမ်းသာခွဲခြားသလားမခွဲခြားဘူးအာလို့ရဟုလားလို့ရင်းဝဲသားလဲမေတ္တာကရုဏာထားတော်မူတဲ့ သူဘာသူငါများလို့ဖြစ်ကြရတယ်မရှုစိတ်နိုင်ပါဘူးအေးအဲ့ဒါနဲ့အရိယတဏှာသက်ရှိအဘုရားကတန်ဃာရိယရှင်သာရိပုတ္တရာရှင်မမောဂလနာရှင်မကတ္တဝါရှင်ရောရုဒ္ဒရှင်အနန္ဒရှင်ဥပါဠိဒါနဲ့နာမကြီးမထေရီလည်းပဲဘုရားကကောင်းတော်ကြီးကောင်းတော်သူတို့ကလည်းဘာရင်ကြရင်ဘုရားနာကို့အမတရားတွေနဲ့ကိုလိုက်ပါသွားကြ အရိယတဏှာတွေကအဲ့ဒါရစ်ကနဲ့မြင်လိုက်တော့မှကဗျာကရတကားတဲ့ဟိုငမရတာလေးကိုဖင်းအောက်ခုထိုင်လိုက်ပြီးတော့မှဘာလို့လို့ပေါ့လေဟုတ်ပါလားတို့အရင်သမားတွေမြန်ဘုန်းကြီးနဲ့တွေ့တယ်ပဝါလေးနဲ့အုပ်တလို့လို့ဘာလို့လို့ဖွက်ပါလေပြီးတော့ဘုန်းကြီးသားလာတော့ကွန်ရသားလာတယ်ဟုတ်ပါလားအဲအဲ့တော့ရှေးတော့ကလေပြောကြီးစားနဲ့ချိန်သားနဲ့လူပြိုတယောက်မဲ့ပြီးတော့သူကမဲကြီးတော့စားတယ် ဟုတ်ပြီ။မာကလေးချိန်တာလေပဲကြီးတော်လေးနဲ့စားတာဒုက္ခပဲ။အဲ့ဒါနဲ့ဘာပဲဖြစ်ဖြစ်နောက်ဆုံးတော့သားရည်ချက်ကလေးတစ်ချက်တော့ငါယူရမယ်ဟော။ဘုရားကအဲ့ဒါလေးခင်းပြီးတော့ပြောရင်မှတ်တာကဟိုပဲကြီးတော်ကဇာတိပြတော့။ဇာတိပြတော့သူကထင်အောင်ဝိသဝနဲ့ကြုံပြီးတော့အသာလေးသားရည်ပြဖြစ်ဖြစ်ဖြစ်ဖြစ်နဲ့ချစ်တော့မြို့သမီးကပြောတယ်။မောင်ရဲ့သေတာနဲ့လေတာနဲ့ဟာအကွဲကြီး။ အကုန်လည်းတို့လူတွေအယက်နတ်နဲ့ကိုယ်ရနတ်နဲ့အပွဲကြီးပါတော့ဟုတ်လားတချို့ကဒီအယက်တိုင်ခံပြီးတော့အိမ်ရှိကြတော့ကိုယ်ရနေဖြစ်ကနေဖြစ်ကနေထွေးထွေးချတယ်ဟုတ်လားကိုယ်သာမိမစီပြောလိုက်မောင်ရဲ့အယက်နတ်နဲ့ကိုယ်နတ်နဲ့ကချာရေးပါအခုအရိယကံသာဒီငါးများတာကလေးပါလွတ်ထားတယ်အေးပင်ကိုတိုင်ပြီးတော့မှသူကအသာလေးဆိုပြီးပြီးတော့ဘုရားကလည်းသူ့အနားရောက်ပြီးနည်းနည်းလေးလုံပြီးတော့ အသက်ကိုထိတ်သွားတယ်အဲဒီမှာဘုရားရတဲ့ဆိုတော့တထွားဝတ်တထွားဝတ်တထွားအမရိယာနဲ့ကြွလာချတဲ့တန်ဃာတော်မြတ်ရက်တော့မှဘုရားကရှင်သာတိပုတ္တရာကိုမေးတယ်အေးကောဏမောတိတုံသေနာမေဘယ်လိုခေါ်တယ်မောက္ကလာနောနာမဗန္ဒီတပည့်တော်မောက္ကလာခေါ်ပါတယ်ဘုရားနောက်ရှင်သာတိပုတ္တရာမေတော်သာရိပုတ္တနာမဗန္ဒီတပည့်တော်နာမသာရိပုတ္တရာခေါ်ပါတယ်ဘုရား အဲဒီလိုမေးလေမေးလေမေးလေဟောအရိယတန်ခါတဲ့လားမေးခွန်းတိုင်းမေးခွန်းတိုင်းတွေ့ရင်မှလှုပ်ရှားနေတယ်။ဘာဖြစ်လို့တော့ငါနာမည်များမေးရင်တော့ဒုက္ခပဲ။နောက်ဆုံးကြတော့ဘုရားကမေးလဲမေးတာပါပဲ။ဟဲ့တကားသင်နာမည်ဘယ်သူလဲ။အရိယောကထွက်ချလိုက်တဲ့ပြင်သူပဲရောက်သွားတယ်။ဒီတိတ်ကနာမည်ရောက်သွားတယ်။သူ့မှာဘယ်မဲ့ဘယ်လိုရတယ်မပါသေးပါဘူးလေ။ဇာမေကအနုရောဂခန္ဒီညာ အဲ့ဒီအတုရောမခန္ဓာညာဆိုတာဥရိယဝိယညာအရေးစားတော့ဓမ္မမဟုတ်ရင်လည်းပဲတို့သင်္ခါသုပ္ပခညာတော့ဖြစ်ကောင်းဖြစ်ပါလိမ့်မယ်တကယ်လားမဲ့ဖို့ရရင်သောတာပန်သရဏအမိနဲ့တက်ပြီးတော့တရားဟောမှာပါခိုင်းတာတော့တဲ့အဲ့ဒီအနုလောမခန္တီညာငါပင်နဲ့သူ့ကိုတုတိတာဆိုတဲ့ကောင်းရာသူဂတိရောက်ရှိအပဲကလွတ်အောင်ချီးမြှောက်လိုက်ပါတယ် ဟောက်ပြီလားပြိဿအခုအရိယတခါတည်းလည်းပဲနှစ်ပေါင်းများစွာငါးရည်အသက်ပေါင်းများစွာသတ်လာတယ်တကယ်လို့သာဒီဝိပဿနာနဲ့မတွေ့ရင် तू ဒေဝရကခေါင်းပေါ်နိုင်မှာလားအခုတော့မြတ်စွာဘုရားနဲ့တွေ့တဲ့အခါမှာလုံပြီးမန္တရသတိပဋ္ဌာန်တရားအဲ့ဒါကိုကျန်တဲ့လက်တွေ့ကျင့်သုံးပွားများလို့အပ်လိုက်တဲ့ဒါသောတာပန်ဖြစ်တော့အပေကလွတ်သွားပြီ အပယ်ရှင်းရဲကငြိမ့်ရမသွားဘူးလားငြိမ့်ပါဘူးငြိမ့်ချမ်းမှုတွေငြိမ့်ချမ်း တဏိမြန်မာခါထာယံမင်္ဂလံဝရသာယိစိတ်တယေတုသတိဝကဒုဋ္ဌာနံနာရိကေသန္တိအတ္တသင်္နိသမင်္ဂလံအဲ့ဒါပါဠိလိုဒါမြန်မာအသွားတူတူပါပဲဒါကြောင့်ရွတ်တဲ့အခါမှာဘုန်းကြီးတို့ပြိဿပရမအပိုက်ကိုတက်တန်နဲ့ရွတ်ရပါတယ်ဒုတိယအပိုက်ကိုကြာတန်နဲ့ရွတ်ရတဏိယအပိုက်ကိုတက်တန်နဲ့ရွတ်ပြီးတော့သုဒ္ဓအပိုက်ကိုကြာတန်နဲ့ရွတ်ရပါတယ် ဟောဒီမှာကြည့်ယောဂီယောဂီဟိုယောဂီရေတက်တာနဲ့တွေး၍ဆွေး၍မငေနဲ့လေးကြတာနဲ့ပြီးတော့ဘာလို့အဲ့ဒါသင်ပြလိုက်တဲ့ဒုစရိုက်တွေးတို့ရင်တွေးအပင်တွေးအဲ့ဒါမှန်မယ်ဘယ်လိုဆိုဆိုဟုတ်လား မေတ္တာတောင်းချေစိတ်တွေတွေဒီမြေဝလီမြိုင်တော်စီကရွှေပြည်ဝသာတရှာတော်မိတော်လီလီနဲ့ဘယ်လိုဆိုအတမရိဆိုလဲနတ်ထောင်ရှိဝကြတာကိုဘာပါလဲအေးအခုလည်းဒီမှာပိုက်ချေဆိုရင်လည်းဆိုပိုက်ဆိုခိုင်းတစ်ကောက်ဒီဆိုပြလိုက်လို့ငြိမ်းချမ်းမှုအတွက်ငြိမ်းချမ်းမှု သစ္စာရဲ့တွေ့သစ္စာရဲ့တွေ့တဝက်တော်လေတဝက်တော်လေကျော်လွယ်ကုန်မေကျော်လွယ်ကုန်မေယုံမာယူသိယုံမာယူသိလက်နဲ့ကြည်တွေ့လက်နဲ့ကြည်တွေ့သိတာအောင်သိတာအောင်အရောက်ပေအပ်လေအရောက်ပေအပ်လေယုံကြည်စေခြင်းယုံကြည်စေခြင်းဘုံခင်မလေးဘုံ ခေါ်ပေအပြစ်၆ခုအပြစ်၆ ၍ယုံပြုသူ၍တရားတော်လေတရားတော်လေဆွေရမှာပြီဆွေရမှာပြီယူခံတော်ယူခံတော်တဲ့ညာစင်သာမလီတဲ့ညာစင်သာမလီပိသအမိသဉာဏသဘယသတိညာပြုသံဃာသင်္ဝဲအောင်ပြုအဲ့ဒါပိသနာရိယကံကြီးငါးပါးထိုက်တယ်လို့ခေါ်ပါလေနောက်အရိယဆိုတာကသကလုံးဖြတ်ရတာအရိယဘဝတာ အရိယာပုဂ္ဂိုလ်တွေကိုပြစ်မှားတဲ့ပုဂ္ဂိုလ်အဲ့ဒီအပြစ်ချဦးဟုတ်လားအမေတာအဖေတာယာနာတာတရားသတိတရားမြသံဃာသင်္ဘောပြီးအရိယာပြစ်မှားဟောဒီအပြစ်ချကိုကျွနဲ့တယ်ဆိုတော့တရေသိမလွတ်နိုင်ပါဘူးတဲ့သူကတော့ယုံနေပြီးတော့ဆွဲချက်တရားပါလေဦးမယ်ဒါပေမဲ့ဒီဝိပဿနာတရားကိုအထုတ်မယ်ဆိုရင်တော့သူ့အတွက်အယူခံဝင်ပေးပါမယ် သဘောပေါက်ပါတယ်နော်ဒေသနန္တဒေသနန္တရိယခောဝေရိယခောဝေအပြည့်၆ဦးအပြည့်၆ဦးလွန်ကျူးသူတွေလွန်ကျူးသူတွေတရားတော်လက်တရားတော်လက်ဆွေရမှာပဲဆွေရမှာပဲလူခံွယ်လူခံွယ်သက်ညာရှင်းသာမလီသက် တတ္တေဓမ္မတတ္တေဇာတတဟာလေဇာတတဟာလေဘဝီရှိဖြင့်ဘဝီရှိဖြင့်ကြာရောက်သင်ပေကြာ ပေတတ်တာပဲဒါပေမဲ့တဲ့ပရမသံဃာယနာတကကြီးဖြည့်ပြီးတော့မှနောက်ပိုင်းဘုရားကြည်ရတဲ့လူကသူ့ကိုဘယ်သူမှမမေ့ပါဘူးအဲ့ဒီအကြောင်းလေးတွေတော့တဲ့အတွက်မနဲ့တက်တော့ဟုတ်နဲ့ပဲတက်ဆုံးသွားရပါလိမ့်မယ်နောက်နေ့ခါပါပြိဿဟုတ်ပါလားတို့လူတွေကဇာလန်းတော်လေးတွေမှာစိတ်ဝင်စားတယ်မလားခုနောက်ဒီစားနေရတာလေဗါတဲ့9နာရီတို့တော့ မာလေးနဲ့9နာရီကိုတော့ပေါင်ချေတဲ့ဟုတ်လားဒါတော့မာလေးနဲ့ပေါင်ချေလေဇက်လန်းတွဲတယ်မဟုတ်လားအခုလည်းဘုန်းကြီးတို့ဟာကဟောဒီဆရာတော်တွေတက်တန်းတစ်လျှောက်ဒီတရားဟောလို့မဟုတ်ဘူးလေဒါကဘုန်းကြီးကအတူချင်းလေးဆိုပြီးတော့သိုံများကလေးဟောသွားတာခိုင်းတော်ပြီဗျာဒါကြောင့်ဆိုဓမ္မတမရောဓမ္မတမရောခိခောနေဝေခိခော ထွက်ခဲ့ကြဝိဇ္ဇာလမ်းကကျိုးမယ်ဒါဖြင့် at crush ဆိုတာပါဆိုတာဟောတယ်နော် အဲ့ဒါလေးနဲ့ပေးရအောင်မှာမဟုတ်လားဘယ်လာခြင်းမရတောင်းမှမသိမြောင်းမှမသိဖြစ်နေမှာသူ့လိုပါတယ်ဖြူနဂရဌာနမဟာစီဌာနမဟာစီသေတုနရသေတုနရနာမသာကြီးနာမသာကြီးဘဝလွေဘဝ မေ့ရဲ့နှလုံးသားနဲ့ဗာနဲ့ရဲ့မေ့ရဲ့နှလုံးသားနဲ့အေးနှစ်နှစ်သားကအမေသေးသွားတယ်အေးအခုလိုအခြေရနေများအင်းနအင်းနမလှပတေရှောဟောဒီကမင်းရဲ့ဓမ္မအပေကြီးတော်များသူသားလေးတရားဟောနေတယ်အမေပဲနဲ့ဟာသိပြောမယ်ဘုံကြီးမယ်အာယမကျင်နာမယ်ဝန်သားမယ်မွေးရချုံနောက်လိုက်တာဓမ္မအာဇံလေးအမေနှလုံးသားနဲ့ ကြွားတယ်ထင်ပါတယ်နော်အမေရိကန်အင်္ဂလန်ဂျပန်ကနေဒါယူရီးယားသွားတော်များအမေမေးလေးမြောင်ကြီးရှိသွားပြီလို့အမေဘလောက်ဝမ်းသာလိုက်မလဲလို့ဟုတ်လားအေးအဲ့ဒါဓမ္မဂရိကဘုဒ္ဓနာဘောရာတော်မှာအဲ့ဒီတော့ကဘုန်းကြီးတို့အာနောက်ဝတ်မဝတ္တဘောလေညွန့်တဲ့ဥက္ကဋ္ဌဂျောပြီးတော့အဲ့ဒါဘုံမူဘုသူကနာမတော်မေ့သွားပြီ ဝယ်ရတာ17နှစ်ကြာသွားတော့မိသွားပြီဟုတ်မလား promotion ကမလာသေးဘူးဟုတ်လားအေးအဲ့ဒါနဲ့တကလည်းခန်းခန်းညာညာဆိုပြီးတော့မင်းဘွယ်ဆိုပဲဗီဒီယိုတွေရိုက်လို့ပါညာဆိုပြီးတော့ပြင်လာတော့လေမျက်ရည်ခိုင်းတဲ့ဘုန်းကြီးဟာလေနည်းနည်းတော့မျက်ဝန်းလေးယူပြီးတော့မိတွေရှုပါအမိတရိယာ ဒါကိုသတိရဒီလိုပွဲမျိုးများမင်းပေးသူပြီးပွဲမျိုးများငါအမိမြင်နိုင်ရဘလောက်များဝမ်းသာလိုက်မလဲလို့ promotion ပြောတာ12နှစ်ကြာပါပြီပြီးတည်းရဲ့ဟုတ်လားတက်တက်လုံးနဲ့ promotion ကတက်မှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ကိုရိုနာမှာကွန်ပျူတာထဲမှာထည့်မရဘာကွန်ပျူတာတော့ဒီကွန်ပျူတာတွေလည်းမနှမနှပြောင်းလာဘူးဟုတ်ပါလား အဲဒါကြောင့်ဗါလဲဖြူနဂရဌာနမဟာစီဖြူကတော့ဖြူပဲနဂရကအဲတောင်းလိုက်တော့ဖြူမျိုးအဲဖြူမျိုးတော့ညာသမဖတ်တာမှသူတို့ပြန်ရှင်းပြတယ်ဌာနကမဟာစီတဲ့ဟုတ်လားဖိတ်ခေါ်တဲ့ပုဂ္ဂိုလ်ရဲ့နာမည်ကစီသူနရာ ကုဏယပတိကုဏယပတိနဲ့ဖြစ်လို့ဒါကြောင့်ရှေသူနာရနာမအာကြီးဘဝလူရေးအပိခောရီနိုင်ငံနဲ့တကယ်အာသာတိလို့အဲဒါကြောင့်ဖိတ်ခေါ်ပါသည်ကိုယောဂီပထမပိုင်းဒီဤတွင်မဲ့ဒိဋ္ဌိတညာပါလို့နောက်ဘက်ကတရားရှုမှတ်ရမှုကဒါကလူသေးတယ်လေဟုတ်ရဲ့လားအာကြောညာတော့ကောင်းပါရဲ့ကွာနမူနာလေးမှမရခဲ့ဘူးဆိုရင် ဒုပိဋကညအိတ်မပြောမှဆိုရမှာဟုတ်ပါလားဒါကြောင့်အဆေးတော်ကိုအိတ်ရှိကလေးပေါ့ဗျာရှုမှတ်မှုလေးနဲ့မှားသွားရင်ဘယ်တော့ကောင်းလဲဆိုတဲ့အရာသာလေးပြီးသွားအောင်ဂိုင်းအင်္ဂလိပ်ကိုပြောတော့နမန်တရုတ်ကြတော့လောင်ဆက်နမန်ဆိုတာနမနာလောင်ဆက်ဆိုတာဂိုင်းလက်ဆောင်နဲ့ဟုတ်လားဂိုင်းဆိုရင်မလင်ခွေက 啊。 မမောပရိဘောတမောက်ရတိညာရုဘောညာလည်းမောက်ရတင်လက်ပြားလေးနိငယ်သို့တရားမင်္ဂလိဆံဝမကုစိတ်ဆိုင်ဒေရှုလိုက်တဲ့အခါမြေသူမစိုးဝမင်္ဂလိဖောင်းလာလိမ့်မယ်ဒီလိုစိတ်ဆိုးစိတ်မှန်နဲ့ပေါင်းတယ်မှအတကမလုံတော့ကတာမထွက်ရပါလေထုံလိုက်တဲ့ကဝမင်္ဂလိပိတ်ရသွားရင်စိတ်ဆိုးစိတ်မှကလေးနဲ့ပိန်တယ်လို့မှအာမရလို့ပြင်းပြင်းမရှိနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့ လုံးမရှုနဲ့ချုပ်မရှုနဲ့ဟုတ်ကိုတက်အောင်ရှုလိုမရှုနဲ့ဘုံမရှုနဲ့ဘုံကိုတက်အောင်ရှုဖြစ်အောင်လည်းမလုံးနဲ့ဖြစ်အောင်လည်းမလုံးနဲ့ဖြစ်စေရုပ်နာဖောင်းပိန်မှုဆိုတဲ့ပစ္စုပန်ကိုအမှန်တဲ့အောင်ရှုကြပါလို့အထက်ကတော့သတိထားနိုင်တော့ပါဘူးတဲ့သူအမှန်တရားဆိုတဲ့အေးဝရိယကနေဆွဲဆောင်တော့တာဘုန်းကြီးတို့ချိန်မှာ 54နာရီဆိုပြီးတော့မေမေမရှာတထိုင်နဲ့နဲ့အတုရှုမှဝါနိုင်တယ်ဓမ္မတွေရှိနေတယ်ရှိပါတယ်ဟုတ်ကဲ့ဒီဒီနေ့တော့7နာရီအထိတထိုင်နဲ့နဲ့ဆိုပြီးတော့အတုနိုင်တဲ့ပုံစံတွေလည်းရှိပါဘုရားအကြာကြာတိုင်းမှရတယ်မဆိုလိုပေမဲ့ကြာရှိစွာထိုင်နိုင်ရင်းကိုကရှိတာကိုထိုင်နိုင်ရင်းကိုကသမာဓိရဲ့စွမ်းအားလို့တရားရဲ့အရာပေါ်လွင်ရှိလိုပါတယ် မှန်ရဲ့လားမှန်ပါဘူးအေးအဲ့လိုဆိုတော့တကယ်ဒီကလက်တွေ့ကြကြအထုတော့ဘဝအရှုလောကဓာတ်နဲ့တွေ့တဲ့အခါသူခန္ဓာရင်ရှိသွားရင်သူသက်သာခြင်းသူသာကုန်ခြင်းဆိုတဲ့ဒုစရိုက်မပြုတ်ပါကထိုပုဂ္ဂိုလ်အပေချဟုတ်လားမှန်ပါဘူးဒါကြောင့်ပရိသတ်ရေလူတော်မှခန္ဓာလတ္တနာဆိုတာတမက်တဘူရမှာမဟုတ်ပါဘူးဆိုင်ရာဝိပဿနာဉာဏ်သာရသွားမယ်ကျွင်အပေကတော့လွတ်နိုင်လောက်ပါတယ်လို့အဲ့ဒါ သိခောပါတိပုယောဂီဖြင့်အပယ်လို့ရေးဝိပဿနာတရားအထောက်ကြပါလို့အမှားစကားပြောရင်းပြခိုင်းအလူရှင်နေနဲ့ပူပေါင်းရှုတောင်းအမြပေးဝေကြရအောင်။ဘာယကကုသိုလ်ဖြစ်ဖို့ဒုတုပစ္စတောလက်အုပ်ကြီးဝစီကကုသိုလ်ဖြစ်ဖို့လက်ချို့ရှင်ဘယရှင်ဘယဤတော်များသည်ဤတော်များသည်တရက်ကိုလာတရက် 2002မှာ2002မှာရေကိုလာရေကိုလာ2000နဲ့အထိ2000နဲ့အထိဓမ္မဥဒ္ဒါဓမ္မဥဒ္ဒါသံဝေတသိသံဝေတသိရေရှင်လူတော် စိတ်သူကုန်မြတ်ညွတ်ကြလျက်ညွတ်ကြလျက်ရှင်တော်အတွက်ရှင်တော်အတွက်သံဝေတစ်ထောင်တို့ကိုသံဝေတစ်ထောင်တို့ကိုရာဟုရှိသံသာရာဟုရှိသံသာရာနဲ့ကြောရှင်ရာနဲ့ကြောရှင်ဤကရောခြင်းများအတွက်ရောခြင်းရောခြင်းများအတွက်သေသွန်ချဤသေသွန်ချသူကညာပါကုန်၏ ဘုရားပရိညာဘုဒ္ဓဝါနယံဘုဒ္ဓဝါနယံမာသောင်းယောဒာမာသောင်းယောဒာပြည့်စက်တလုံးကိုပြည့်စက်တလုံးကိုသာသနာရေးအတွက်သာသနာရေးအတွက်ဒီမှန်ရဲ့ဖြင့်ဒီမှန်ရဲ့ရေသသွန်ချရေသသွန်ချဘုရားရပါကုန်ပြီဘုရားရပါကုန်ယမနေကယမနေကသံထွန်းအောင်သံထွန်းအောင်ဒေါနီနီဒေါနီ သိမ့်ထေဖေမိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်သင်္ကန်းတွိသောဓမ္မပူဇာကျမ်းဝီတသောတို့ကိုရေရှင်တော်လောင်း၍လောင်းမြလာစွာဓမ္မကိုဤတရားသင်ပြီး ဝိညိကုသိုလ်ဖြင့်ဝိညိကုသိုလ်ဖြင့်ဝိပဿနာဝိပဿနာနေရောင်အလိုနေရောင်အလိုမျက်စိအလိုမျက်စိအလိုအံချက်ချက်အံချက်ချက်အရှင်ရေအရှင်ရေသတ္တသာနာသတ္တသာနာအာအလိုအာအလိုဘောတော်ရင်ဖြင့်ဘောတော်ရင်ဖြင့်သင်ဆောင်ကြိုးစုသင်ဆောင်ကြိုးစုညာဖို့ရခြင်းညာဖို့ရခြင်းအလိုဘော ဤလူဤမြဤလူဤမြသက်ချ၍သက်ချ၍ရညပါကုန်၏ရညပါကုန်၏ရဏဂုံသီလ